2565ခုနှစ်ဘောဇာတက္ကရာ1383ခုနှစ်ဒိုရဲလာပြေကျော်2ရက်ပေါ့ဘာကြီးတွေတို့မိုင်းကြီးရှိမှာတော့1ရက်နေ့ပေါ့2020နှစ်ဖေဖော်ဝါရီ16ပေါ့ဒီမှာတော့19ရက်နေ့မှာဟောကြားတော်ဝိပဿနာအလုံးပင်တရားဒီကကြီးဘယ်နှကြိမ်မြောက်ရှိသွားပါတော့98ကြိမ်မြောက်ရှိပါပြီဖေဟာ 98ကြိမ်မြောက်ဝိပဿနာလုံပင်တရား98ကြိမ်မြောက်ဝိပဿနာလုံပင်တရားကိုမဟောကြမနာကြကြသည်မီဒေသနာတော်ပိုင်ရှင်ဒေသနာတော်ဥက္ကဖြစ်တော်မူသောဘုရားရှင်ကိုဥစွာပထမရှိခိုးကြရအောင်ဒုတိယနာပရိသတ်ပေါင်းတော်ကောင်းတို့ကလည်းဘုရားရှင်ဤဂုဏ်တော်တွေကိုစွာရှိသောစိတ်ဝယ်ထုံလေးရဲ့ဗုဒ္ဓနုဒတိဘာဝနာပွားများရင်းနဲ့ယုတိစွာနာယူကြအောင်ဆို ဗုဒ္ဓံနရနရသမောတရဏံဒိဋ္ဌတံပညာပရိပါစုတိယဝိဟတံဒါဂရံအထာဘိကာမနရဒေဝဟိတဝန္တံဝန္တာမိကာရုဏိကမကမနန္တညာနံနရာနရာသမောတရဏံလောကုလောကီ နလီသော အစီဘွားကိုလိုလာတောင်းတကြကုန်သော စိတ်ထားမြတ်သူ နလူမြမတတ္တဝါတို့ဤဇူဝေအားလည်းဖြစ်တော်မူထသောဒီတာတံလောကုလောကီနလီသောမယိမ့်မယိုင်မြဲခိုင်လာသည်တမာဒိနေရှင်သောစိတ်တလည်းရှိတော်မူထသောပညာပရိပါဇုတိယသစ္စာလေးရတရားမြတ်ကိုထွင်ပေါသည်မြင်တတ် အရဟတမတိဟုသောပညာတန်ဆောင်ဇမိအောင်လည်းရှိတော်မူထသောဝိဟတန္တာကာရံသစ္စာလေးရတရားမြတ်ကိုကွက်ကပိတ်ပုံဉာဏ်မြင်တုံအောင်ပြုတံပညာဝိဇ္ဇာတိဟုသောအမိုက်တရားကိုအရဟတမဉာဏ်တန်လျက်ဖြင့်ပဲပြတော်မူပြီးထသော အထာဝီကာမံလူနာမြမတတ္တဝါတို့ဤအစည်းအပွားကို အလွန်လိုလားတောင်းတတော်မူထသော နရဒေဝဟိတာဝဟံလူနာမြမတတ္တဝါတို့အားလံပြနိညွန်ဆုံးမသွန်သင်တော်မူလျက်လောကုလောကီနလီဆုံးကုန်အလုံးစုံသော ဂုံတိန်တကောစိတိန်ချန္တာအကျိုးငါရွဆောင်တော်မူတတ်ထသောကာရုဏီကံလူနာမြမတတ္တဝါမြတနာจิตကင် မာကရုဏာတော်ရှင်လည်းဖြစ်တော်မူထသောအကံဇာတိယဇာပါရမီပုံညာနေမနိုင်ရှင်အမနိုင်ရှင်သာတော် သီလသမာဓိပညာဂုဏ်တကကြောင့်မြတ်သည့်အပြစ်သို့ရောက်တော်မူထသောအနန္တညာဏသဗ္ဗိညုတာညာနာဇာတာဆုံးပိုင်ကြမရှိသောဉာဏ်တော်လည်းရှိတော်မူထသောဓမ္ဗုဒ္ဓံဒုဒုဂုံင်ဆုံးလင်းပေတရှင်တော်မြတ်ဘုရားကိုအဟံ တရားတော်တရားနာအမိမက်ကောဘုရားတပည့်တော်သည်ဝန္ဒာမိတတ္တာယောကျိုးမှန်ဆွဲချိုး၍ရှ िख ိုကြောပါဤမြတ်စွာဘုရားအာတုသာတုသာတုဘာဖြစ် ဒီနေ့ဦးဇင်းတို့98ကျင်းမြောက်ဝိပဿနာလုံပင်တရားဒါဟောကြားလာတာ98ကျင်းမြောက်ဒါဦးဇင်းတို့ဘယ်ကစခဲ့လဲဆိုတော့ဝိတ္တုဒ္ဓိ9ပါးသီလဝိတ္တုဒ္ဓိကစခဲ့တာပေါ့သီလဝိတ္တုဒ္ဓိပိုင်းမှာဒါသီလသိက္ခာတွေကိုပြုပြုစင်စင်နဲ့ကာယကံဝစီကံတွေစင်ကြအောင်ပြည့်ကျင့်ဖို့ပြီးတဲ့အခါစိတ်တဝိတ္တုဒ္ဓိပိုင်းမှာအဲ စိတ်အစဉ်မှာနိဝရဏအညစ်အကြေးတွေကင်းစင်ရေးအတွက်သမထကမ္မဋ္ဌာန်းတွေကိုဒါအာထုံဘုံသမထကမ္မဋ္ဌာန်း40ပြီးတဲ့အခါကျတော့ဒိဋ္ဌိဝိတ္တုဒီပိုင်းပေါ့ယခုဟောလက်စဟောဒိဋ္ဌိဝိတ္တုဒီပိုင်းမှာယုတ်တွေကိုသိသိပုံနာမ်တွေကိုသိသိပုံအဲ့တော့ဘာကြောင့်ဒီယုတ်ဒီနာမ်တွေကိုသိသိရလဲဆိုရင်ဒါဝိပဿနာရှုပါသုံးသပ်ဖို့ဝိပဿနာရဲ့အရှုခံဖြစ်တဲ့ယုတ်ဒီနာမ်တွေကိုသိသိကြရတယ် အဲဒိဋ္ဌိဝိတ္တုဒီပိုင်းကိုဦးဇင်းတို့အခုပြောတာအဲယုတ်တရားတွေကိုယုတ်ကရတခုအထုကိုအတွင်မှာရှိတယ်ပရမတ္တဒါတာတွေကိုသိဖို့နန္တရားတွေတဲ့ဒုတ်တူပဲနန္ဂလလို့ခေါ်တဲ့ဝတိစဉ်စေတခဏတခုအတွင်မှာရှိတဲ့နန္တရားတွေကိုသိဖို့ဒါပဲဘုံဘန်ဘန်ဗဏိလအပြင်အာထုတ်ရမယ်ဟောအဲ့ဒါပြီးတဲ့အခါကျခုစေတခဏတခုတခုအတွင်မှာရှိတဲ့ဒီပရမတ္တဒါတာတွေကိုပဲတစင်တဲ့ပြီးတော့သူတို့က လက္ခဏာဆိုတဲ့ကိုယ်ပိုင်သဘောရတ္တဆိုတဲ့လုပ်ငန်းကိစ္စပြစ္စုပ္ပဒံဆိုတဲ့အာထုံနေတဲ့ယောဂီသူတော်ကောက်ရဲ့ဉာဏ်မှရှိရှုထင်လာမှုပဋ္ဌာန်လို့ခေါ်တဲ့နီးစွာသောအကြောင်းပဋ္ဌာန်ဆိုတဲ့နီးစွာသောအကြောင်းကိုအထူးသဖြင့်တော့ငဲ့ပြီးတော့ဒါဦးဇင်းတို့ပြစ္ဆယအမေရိကဉာဏ်မိုင်းလို့ခေါ်တဲ့ကင်္ဃဝိဒနာဝိတ္တုကိုလည်းအရင်ဆုံးသွားခဲ့တာပေါ့အဲ့ဒါပြီးတော့မှအခုဉာဏ်နဲ့ဒီဒေတိဝိတ္တုဘိုင်းကလက္ခဏာဓာတ်ပြစ္စုပ္ပဒံပဋ္ဌာန်ဘိုင်းကိုပြန်သွားတာ ဒါဒီနေ့ဆိုရင်ဦးဇင်းတို့ရူပခန္ဓာပိုင်းနဲ့ပြီးခဲ့ပြီဝိညာဉ်နဲ့ခန္ဓာပိုင်းနဲ့ပြီးခဲ့ပြီဝေဒနာခန္ဓာပိုင်းနဲ့ပြီးခဲ့ပြီအတင်ညက်ခန္ဓာပိုင်းနဲ့ပြီးခဲ့ပြီခုသင်္ခါရခန္ဓာအဲသင်္ခါရခန္ဓာမှာလည်းပဲဦးဇင်းတို့သင်္ခါရခန္ဓာမှာရှိတဲ့ဒါစိတ္တိတရားတွေကိုထောက်လျှောက်ဒါပြောလာခဲ့တာပြီးခဲ့တဲ့ဘက်ကဒါလောဘနဲ့မိစ္ဆာဒိဋ္ဌိပေါ့လေဒါပြီးခဲ့ပြီလောဘနဲ့မိစ္ဆာဒိဋ္ဌိပေါ့ ဒါပြီးခဲ့ပြီဆိုတဲ့အခါကျတော့ဒီနေ့တော့ဒါဦးဇင်းတို့တဆင့်တက်ပြီးမာနကိုသွားကြရအောင်နော်မာနကိုသွားကြရအောင်အဲ့တော့မာနဆိုတဲ့အခါကျတော့ဒါဒကာကြီးတွေဒကမကြီးဒီစကားကတော့တို့ဒကာကြီးတွေဒကမကြီးတွေ ਨੇ ဒါမစိမ့်တဲ့စကားတစ်ခုပဲမာနဆိုတာစိမ့်တာဒကာကြီးတွေဒကမကြီးတွေ ਨੇ မစိမ့်စိမ့်ပါဘူးခင်ဗျာဒီမစိမ့်ဘူး အဲ့တော့မာနကိုစပြီးလေ့လာကြရအောင်မာနရဲ့လက္ခဏာတတ္တပစ္စုပတ္တပတ္တထဒါမာနဆိုတာမဉ္ဇတိတိမာနောမဉ္ဇတိတိမာနောဒါမာနရဲ့အဓိပ္ပာယ်ပေါ့ပြီးတဲ့အခါကျမှမာနောဩနတိလက္ခဏောဟောအဲ့မှာမာနောဩနတိလက္ခဏောအဲ့တော့မာနဆိုတာမဉ္ဇတိတိမာနောဒါသူ့ရဲ့အဓိပ္ပာယ်လေးပြီးတော့မှမာနောဩနတိလက္ခဏောတဲ့ဟောဩနတိ နောက်တကတမ္ပကဟရတောဟောတမ္ပကဟရတောကေတုကမြတာပိစုပတ္ထာနောပြီးတော့ဒိဋ္ဌိဝိပယုတ်တလောဘပဋ္ဌာနောပြီးတော့မှအောက်ဆုံးလေးမှာလက္ခဏာလက်တာပြစ္စုပ္ပတံပဋ္ဌာန်ပြီးတော့မှဩမာရောဝိယတတ္ထဘောတဲ့မာနကိုမှတ်ခြင်းအဲ့ဒါဩမာရောဝိယလို့ဒါလိုမှတ်ရတယ်တဲ့အဲ့တော့အဲ့မှာတစ်ခုချင်းပြန်သွားမယ်နံပါတ်1အဲ့တော့ မဉ္ဇတိတိမာနောမဉ္ဇတိဆိုတာကတော့ဒီနေရာမှာကိုကိုမှတ်ယူတာဘလို့မှတ်ယူတော့ဆိုတော့တကားလည်းထောင်ထောင်လွှမ်းလွှမ်းနဲ့ငါတကားဟုထောင်လွှမ်းမှုပြုလျက်တဲ့မှတ်တင်တတ်သောသဘောတရားသည်မာနအဲ့တော့ကိုကိုကိုအာထောင်ထောင်ထောင်လွှမ်းမှုအနေနဲ့ကိုကိုကိုဒါမှတ်ယူထားတာပေါ့ငါကတကားငါမှဆွမ်းနိုင်နေငါမှလုံနိုင်နေငါသာလိမ့်ဆိုပြီးတော့အမြဲတမ်းမိမိကိုရှည်တန်းတင်ထိတ်ဆုံးကထားခြင်းနဲ့ မှတ်သားမှုမျိုးပေါ့။ဟောပြီးတဲ့အခါကျတော့မှသူ့ကိုတကားလေအတိတ်ပဲဖွင့်နေအတိတ်ပဲဖွင့်တဲ့အခါကျဘာဖြစ်တုံဆိုတော့သူ့ရဲ့ကိုယ်ပိုင်တဘာဝလေးကမာနောဥနတိလက္ခဏောတဲ့ဥနတိဥနတိဆိုတာထောင်လွှတ်တက်ကြွခြင်းအဲစိတ်တက်တက်ကြွမြင့်မောက်ခြင်းပဲအဲ့တော့မာနဖြစ်နေပြီဆိုရင်အဲစိတ်တက်တွေကတက်ကြွတယ်အဲ့တော့ဒကာကြီးတွေဒကာမကြီးတွေမာနရဲ့သဘောကတက်ကြွတယ်လို့ဒါလိုမှတ်ရမယ်ဗါတဲ့တော့ မာနရဲ့မာနရဲ့သဘောကတက်ကြွခြင်းတက်ကြွအမြင့်မောက်ခြင်းလို့ဒီလိုနားလည်ထားရမယ်အဲ့တော့ဒကာကြီးရဲ့ဒကမကြီးလူတယောက်ကြည့်ပေါ့မာနဖြစ်နေတယ်ဆိုရင်သူထင်ရှားတတ်တယ်များသောအားဖြင့်ဘာဖြစ်လို့တုံးဆိုတော့အဲ့ဒါတက်ကြွနေတယ်ကြည့်လိုက်လို့ရှိရင်မြောက်ကြွမြောက်ကြွနဲ့ဖြစ်နေတာဒါဆိုလို့ရှိရင်မာနဖြစ်နေတာဘုရင်ဇာတနိုင်မာနေတော့ကဘုရင်တို့ဇာသမားတစ်ပါးကဘုရင်တို့ကြောင်းမှာအမတန်ဇာတော်တဲ့ အာဇာတင်သားအဖုန်ကြီးတစ်ပါးရှိတယ်အာသူကဇာတော်တယ်ဇာတော်သလောက်လည်းပဲသူကဘာဖြစ်တော်ဆိုတော့ဇာကလည်းတော်တော့အာသူကအမြဲတမ်းထောင်းထောင်းထောင်းထောင်းဖြစ်နေတာပေါ့ဒါဦးဇင်းတို့ဇာသမားကပြောတယ်အဲ့ဦးဇင်းကြည့်လိုက်စမ်းတယ်အမြဲတမ်းထောင်းထောင်းထောင်းထောင်းနေတာပဲဆိုတာအဲ့ဒါမာနပေါ့နော်ထောင်းထောင်းထောင်းထောင်းနေတယ်ဆိုတာပြောချင်တာကအဲ့ဒါမာနဆိုတဲ့သဘောကထောင်းလွှားတယ်တက်ကြွတယ်အမြဲတမ်းလူကြည့်မယ်ဆိုရင်မြောက်ကြွမြောက်ကြွဖြစ်နေတယ် အခုနထောင်းထောင်းထောင်းထောင်းဖြစ်နေတယ်ဆိုရင်အဲ့ဒါမာနပဲအဲ့ဒါမာနရဲ့သဘောသူကတက်ကြွစေတဲ့အခါကျတော့ဘာဖြစ်တော့လူကိုယ်ရင်မဟုတ်ဘူးခုနစိတ်တက်ကတက်ကြွလာတဲ့အခါကျလူပါတက်ကြွတက်ကြွဖြစ်လာဒါကြောင့်မလို့မာနရှိနေပြီဆိုတချို့ပြောတယ်အဲကောင်ကြီးဖနှောင့်မြေမကြဘူးတခါလေအဲ့ဒါဖနှောင့်မြေမကြဘူးဆိုတာအဲ့ဒါမာနကြီးလေလူမျိုးပြောတာမာနရှိနေတဲ့ပုဂ္ဂိုလ်ကိုပြောချင်တာပေါ့ အဲ့တော့မာနရဲ့သဘောပြန်ပြောမယ်ဆိုထောင်လတက်ကြွခြင်းသဘော စိတ်ဓာတ်တက်ကြွမြင့်မောက်ခြင်းသဘောသည်မာနအဒါလေးကိုကြည့်ပြီးတော့ပါဠိလိုဆိုတဲ့မာနောဩနတိလက္ခဏောဒါလိုဆင်ញင်ရတယ်တကယ်ရှုတဲ့အပိုင်းရောက်လာပြီဆိုတဲ့အခါကျတော့ဒါကတော့စာလိုပေါ့ခုအဓိပ္ပာယ်ဒီတစ်ခုချင်းတစ်ခုချင်းပြောသွားတကယ်ရှုပြင်ဆိုရင်တော့ကိုကဒီစိတ်တက္ခဏာတိုင်းကိုဒါကြောင့်မို့လို့ဟိုကမ္မထန်နံကမ္မထန်တွေကိုသိသိတဲ့အခါမှာကုသိုလ်တရားတွေကိုလည်းသိသိရတယ်အကုသိုလ်တရားတွေကိုလည်းသိသိရတယ်ဆိုတာဒီအပိုင်းကိုပြောတာ ကိုမာနဆိုတဲ့ဒီပရမတ္ထဓာတ်သားတစ်ခုကိုတကယ်တည်ရည်ဒီအကုသိုလ်စိတ်လက္ခဏာတွေကိုမှရှုပွားသုံးသက်ခြင်းမပြုတဲ့သူတော်ကောင်းတယောက်ဒကာကြီးတွေဒကာမကြီးတွေဒီမာနကိုပုံစံတကျရှုပွားသုံးသက်ဖို့ဆိုတာဖြစ်နိုင်ပါမလားမဖြစ်နိုင်ပါဘူးဖေ။မဖြစ်နိုင်ဘူးအဲ့တော့ဒီတော့ဝိပဿနာလောက်တာပဲကုသိုလ်တိုးအောင်လောက်တာအကုသိုလ်တွေပြန်မရှုတော့ဘူးဒီလိုပြောလို့မရဘူးအကုသိုလ်တရားကို အကုသိုလ်တိုးခြင်းလို့ရှုတာမဟုတ်အဲအကုသိုလ်တရားကိုသူ့ရဲ့သဘာဝသဘော တဘာဝမှန်ကိုယထာဘူတဉဏ်ယာရေးအတွေ့ဒါပြန်ရှုရတာပဲအကုသိုလ်တွေတိုးပွားအောင်ရှုတာတော့မဟုတ်ဒီတော့ဒါကြောင့်မို့လို့အကြောင်းကိုဆောင်အကြောင်းဥပ္ပယ်ကိုဆောင်ပြီးတော့ဝိပဿနာလုပ်နေတဲ့တရားအထုတ်နေတဲ့အချိန်မှာတော့ကုသိုလ်စိတ်တွေဖြစ်တာများတာပေါ့သို့တော့ခုလိုအကုသိုလ်တရားတွေကိုရှုပွားသုံးသပ်ခြင်းမီဆိုတော့အကြောင်းဥပ္ပယ်ဆောင်ပြီးတော့ဒီလိုအကုသိုလ်တရားတွေဖြစ်စေနိုင်တဲ့အာယုံကိုတော့တတင်ကခဏပြန်ပြန်ယူရတယ်အဲ့လိုတတင်ကခဏပြန်ပြန်ပြီးအကုသိုလ်ဖြစ်စေတတ်တဲ့အာယုံကိုယူပါမှအကုသိုလ်ဇောစိတ်အစဉ်ကမိမိတဏ္ဍာမှာဖြစ်မယ် အဲဒီလိုအကုသိုလ်ဇောစိတ်တဏ္ဍမိမိတဏ္ဍမှာဖြစ်တဲ့အခါကျမှအဲအကုသိုလ်ဇောတွေထဲမှာပါတယ်ဆိုကြပါစို့ခုမာနဖြစ်စရာအကြောင်းတစ်ခုပေါ့ကိုကဒါအကြောင်းဥပ္ပယ်အနေနဲ့တခါလေနှလုံးသွင်းရနှလုံးသွင်းတော့မှမာနနဲ့ရှင်တွဲပြီးတော့ဖြစ်တဲ့စိတ်စေတသိက်တွေဖြစ်သွားပြီဆိုကြပါစို့အကုသိုလ်ဇောတွေဖြစ်တယ်အဲဒီအကုသိုလ်ဇောအခိုင်မှာစိတ်တက္ကနာတစ်ခုစိတ်တက္ကနာတစ်ခုအတွင်းပေါ့အဲ့မှာရှိတဲ့စိတ်စီတသေးတွေကိုကိုကအရင်ဆုံးသိမ့်စီတတ်ရတယ်။သိမ့်စီတတ်တယ်ဆိုတော့တလုံးစီတလုံးစီပေါ့ဒါရှူပွားတတ်နေရတယ်။အဲ16လုံးရှိမယ်18လုံးရှိမယ် အဲစသည်အပြင်ဒါကိုကိုကရှူပွားတတ်နေတာရှူပွားတတ်ပြီဆိုတော့မှအဲ့ထဲမှာရှိတဲ့မာနကိုဖမ်းပြီးတော့တင်းစီမာနကိုဖမ်းပြီးတော့ညံနဲ့တင်းစီထားလိုက်တင်းစီပြီးအဲ့မာနကိုခုနစိတ္တကနာတိုင်းမှာကိုကလက္ခဏာပဲမိလက္ခဏာပေါ့ရတ္တမီရတ္တပေါ့ဒီလိုမျိုးရှူသွားနောက်ကျွမ်းကျင်လာရင်တော့သူကအဲ့မာနတလုံးကိုဖမ်းကြည့်တဲ့လက္ခဏာရတ္တပိစုပတ္တံပရတ္တံကိုခက်လွယ်လွယ်ခက်မြန်မြန်နေလည်းပဲဒါဝတိစဉ်တစ်ခုတွင်မှာပဲသိသွားနိုင်တာပေါ့ပြောချင်တာကဒီမှာဗာလဲဆိုတော့ ဒီမာနဆိုတဲ့အကုသိုလ်တွေမာနအစရှိတဲ့ဒီလိုအကုသိုလ်တရားတွေကိုမိမိတို့ကအခုလိုလက္ခဏာတတ္တပစ္စုပ္ပတ္ထံပဋ္ဌာန်အနေနဲ့ရှုပွားသုံးသတ်တော့မယ်ဆိုရင်အဲအကုသိုလ်နံတရားတွေကိုဒကာကြီးတွေဒကာမကြီးတွေရှုပြီးသားဖြစ်နေဖို့မလိုဘူးလားရှုပြီးသားဖြစ်နေဖို့လိုပါတယ်ဖေ။ရှုပြီးသားဖြစ်နေဖို့လိုတာပဲ။အဲဒါကိုတော့တို့ဒကာကြီးတွေဒကာမကြီးတွေကသဘောကျနှိမ့်ချိုက်ထားရမယ်။အဲအဲ့လိုမဟုတ်လို့ရှိရင်ခုနအကုသိုလ်တရားတွေအကုသိုလ်တိုးမှာပဲအကုသိုလ်တရားတွေဘာလို့ပြန်ရှုနေရမလို့ဆိုတော့ အဲအဲ့ဒါမျိုးတွေနဲ့ဦးဇင်းတို့တခါတည်းဟိုကိုကဟိုရှုပွားသုံးသပ်မဲ့လုပ်ငန်းခွင်ကိုဥပကံပြုမိတတ်တယ်။ဒါကြောင့်မလို့အကုသိုလ်တရားတွေကိုလည်းထိုက်တင်အားလျော်သောအကြောင်းဥပ္ပေအပြင်ဒါပြန်ပြန်ပြီးတော့ရှုရတယ်။ရှုလို့ကုလို့ရှုတတ်ပြီဆိုတော့ကုကောင်းပြီမာနကိုရှုလိုက်တယ်။အဲ့တော့တကယ်ရှုခဲ့အတွင်းမှာခုနဟိုဝတိစဉ်အတွင်းပေါ်ဇောစိတ်တက္ကနာတစ်ခုမှာကုမာနဖြစ်နေတဲ့အကုသိုလ်ဇောစိတ်တက္ကနာတစ်ခုကိုလှမ်းပြီးမိမိကညံနေသိမ့်စီမယ်။အဲ့မှာရှိတဲ့မာနကိုကြည့်ပြီးမာနရဲ့သဘောကိုကြည့်လိုက်တော့ဩမာနောအုံနတိလက္ခဏောဒါပါဠိလို ဗမာလိုဆိုတော့ထောင်လွှတ်တွက်ကြခြင်းသဘောစိတ်တက်တက်ကြွမြင့်မောက်ခြင်းသဘောလို့သူကသွားတွေ့ရတယ်အဲ့ဒါလည်းပဲခုစာလိုတွေ့တာတော့မဟုတ်ဘူးကိုညံနဲ့ဆင်ញင်လိုက်လို့ရှိရင်အဲ့မာနရဲ့သဘောကိုသွားကိုတွေ့နေတယ်မာနရဲ့သဘောတရားထောင်လွှတ်တက်ကြွတဲ့သဘောပဲဒါမာနရဲ့သဘောဒါကိုကိုကိုတိုင်ကိုပိုင်ညံနဲ့သိတာဒိဋ္ဌိမှဒါမာနကိုမာနရဲ့ကိုယ်ပိုင်သဘာဝလက္ခဏာကိုဒါထိုးထွင်းပြီးသိပြီလို့ဒါလိုပြောရတယ်။အဲ့ဒါပြီးတော့နောက်တစ်ချက်သွားတဲ့အခါကျတော့ဗာလဲဆိုတော့ တံပကဟရတောတံပကဟရတောတံပကဟရတောဘာပြောတံပယုတ်တရားတို့ကိုချီမြောက်ခြင်းမြောက်ပင်ပေးခြင်းတဘောတဲ့ဟောတံပကဟရတောတံပယုတ်တရားတို့ကိုသူနဲ့ရှင်မောရှင်ဘက်ပေါ့စိတ်စိတ္တိတွေရှိတယ်အဲ့ဒီသူနဲ့ရှင်မောရှင်ဘက်စိတ်စိတ္တိတွေကိုဒီမာနကဘာလို့ပေးထားတော့လဲမြောက်ချီပေးထားတယ်ဒါကြောင့်မလို့မာနဖြစ်ပြီးဆိုရင်မာနတစ်လုံးနဲ့ဖြစ်တာမဟုတ်ဘဲနဲ့အဲ့မာနနဲ့ရှင်မောရှင်ဘက်စိတ်စိတ္တိတွေကပါအမြဲတမ်းထောင်လွှားပြီးတော့တက်ကြွလာတယ်အဲ့လိုတက်တက်ကြွကြွဖြစ်လာတာပေါ့အဲ့တော့မာနဖြစ်လာရင်တက်ကြွလာတယ် အော်တက်ကြလာတဲ့အခါကျတော့စိတ်စိတ်တိတ်တွေတက်ကြလာပြီဆိုတော့ဒီစိတ်စိတ်တိတ်ကြောင့်ဖြစ်တဲ့စိတ္တရုပ်တွေကလည်းဒါတက်ကြလာတဲ့သဘောတော့ရှိတာပေါ့ကဲထာဒါကမာနကေဒုံငန်းကိစ္စဒါကြောင့်မလို့လဲတမ္ပကဟရတောဒီလိုပါဠိလိုလေးဗမာလိုနားလည်လျက်နဲ့တမ္ပယုတ်တရားတို့ကိုချီးမြှောက်ပေးခြင်းတမ္ပယုတ်တရားတို့ကိုချီးမြှောက်ပေးခြင်းမြှောက်ပေးခြင်းအဲ့ဒါလုပ်ငန်းကိစ္စအာပါဠိလိုလေးတမ္ပကဟရတောအော်ပြီးတဲ့အခါကျတော့မှဗာလဲဆိုတော့ ကေတုကမြတာပြစ္စုပတ္ထာနောတဲ့ဟောပြစ္စုပတ္ထာကြောင့်ကေတုကမြတာကေတုကမြတာပြစ္စုပတ္ထာနောဘာပြောတော့ဆိုတော့သူရင်မှန်ကင်းကဲ့သို့ပြုလို့သည့်သဘောတရားအရာရာတွင်အသာယူလို့သည့်သဘောတရားတဲ့ဟောမာနဖြစ်လာပြီဆိုလို့ရှိရင်အရာရာမှာသူကအဲ့ဒါထောင်လွှားနေတယ်ထိတ်ဆုံးကိုရောက်နေတယ်ဗောအဲ့ဒါဟိုထိတ်ဆုံးကိုရောက်နေတဲ့သဘောတရားပေါ့ဒါလို့မိမိတို့ကနားလဲကြရမယ် အဲ့တော့မာနကိုပြန်ပြီးတော့ကြည့်မယ်ဆိုလို့ရှိရင်မာနရဲ့သဘောကအဲ့ဒါသူကအမြဲတမ်းသူကဒီထောင်လွှားတယ်တက်ကြွတယ်ဒီနေရာမှာတော့ဒကာကြီးတွေဒကာမကြီးအဲ့တော့မာနရဲ့သဘောကိုဒီပြန်ပြီးတော့နည်းနည်းလေးဟိုနားလည်အောင်ပြောမှာပေါ့အဲ့တော့မာနဆိုတာထောင်လွှားတယ်ဆိုတာခုနကိုကိုကိုပေါ့အမြဲတမ်းသားတယ်ကိုကအမြဲတမ်းတနေရာမှာအမြဲတမ်းထိဆုံးကရောက်နေရလို့ဒါလို့ထင်တာဒီနေရာမှာမာနနဲ့ပတ်သက်လို့ဦးဇင်းတို့ မာနကလေဦးဇင်းတို့နှစ်မျိုးရှိသေးတာယာထာဝမန်ယာထာဝမန်လို့ခေါ်တယ်ဟုတ်တိုင်းမန်ဆိုတာမန်မာနဖြစ်တာဒါတစ်မျိုးနောက်တကအယာထာဝမန်လို့ခေါ်တယ်မဟုတ်မမှန်တဲ့နေရာမှာသွားပြီးတော့မာနဖြစ်တာဆိုပြီးတော့မာနကဘယ်နှမျိုးရှိတယ်လဲဆိုတော့နှမျိုးရှိပါတယ်ဘယ်နှမျိုးရှိတယ်တော့မာနနှမျိုးရှိပါတယ်ဖေ။နှမျိုးရှိတယ် အဲ့နှမျိုးမှာမှာအဲ့ဒီယာထာဝမန်ဟုတ်တိုင်းမန်ဆိုတာဖြစ်တဲ့မန်ကလေသူကပြန်ခွဲလို့ရှိရင်အဲ့ဒါဟိုခတ်တူတူပြောနားလည်လျောင်ပြော သုံးမျိုးပြန်ခွဲတယ်အာတေယမန်တတိတမန်နောက်တကဟိနမန်ဆိုပြီးတော့ဒီလိုမျိုးပေါ့သုံးမျိုးရှိပြန်တယ်တေယမန်ဆိုတာဟိုမြင့်မြတ်တဲ့ပုံကိုယ်တွေပေါ့အရာတစ်ခုမှာအမြဲတမ်းကိုကဟိုတာလုံးနေတယ်ပေါ့ဂုံအရေးတစ်ခုဂုံအရေးချင်းတစ်ခုရှိနေတယ်အဲ့ဒါတာလုံးနေတယ်မြတ်တာပေါ့အဲ့မြတ်တဲ့နေရာမှာလဲမန်ရှိတယ်အဲ့ဒါကိုတော့တေယမန် ။အော်နောက်တကဒရိတဒန်းတူဖြစ်နေတယ်။အဲဒန်းတူဖြစ်နေတဲ့နေရာမှာလေအဲဒန်းတူဖြစ်တဲ့မန်ပေါ့ဒါကိုတော့ဒရိတမန်မာနပေါ့နော်။အော် နောက်တကဟိနယုံညံ့တဲ့ပုဂ္ဂိုလ်တယောက်ဥမာဆိုကြပါစို့ပညာရေးမှာလည်းပဲကိုကနှိမ့်ကြတယ်။အလူမှုရေးမှာလည်းနှိမ့်ကြတယ်။စီးပွားရေးမှာလည်းနှိမ့်ကြတယ်။အဲ့လိုနှိမ့်ကြတဲ့ပုဂ္ဂိုလ်ကလည်းခုနဟိနမန်နှိမ့်ကြတဲ့မန်ဆိုတာတခါဖြစ်ပြန်တာပဲ။အဲ့ဒါဒါပေမဲ့ဒီမန်၃မျိုးကဘာလဲဆိုတော့တကယ်အရှိအရှိတိုင်းဥပမာဆိုကြပါစို့ခု တရားမှန်နဲ့ပတ်သက်လို့ပေါ့ပညာရေးပေါ့တမရတဲ့ကိုကသာလွန်နေတယ်အဂုံတူးတွေဘွယ်တူးတွေရနေတယ်အဲ့ဒါဆိုလို့ရှိရင်နောက်ဆုံးတရားအထုတ်တဲ့ပုံကိုယ်တွေမှာလည်းဒီမန်ကဖြစ်နိုင်တာပဲတရားအထုတ်တဲ့ကိုကတရားလူတရားမြတ်တွေကိုထိုးထွင်းပြီးတော့သိတယ်အဲ့တရားတော်တရားမြတ်တွေကိုထိုးထွင်းသိတဲ့အခါမှာလည်းအဲ့သိနေခြင်းကိုပဲတခါပြန်ပြီးတော့မာမနာဖြစ်တာငါသာရှုနိုင်တယ်ငါသာယုတ်တရားတွေကိုရှုနိုင်တယ်ငါသာနန္တရားတွေကိုရှုနိုင်တယ်ငါသာတမဘတ်တရားတွေကိုဝင်စားနိုင်တယ်ဇံရတယ်အစသည့်အပြင်အဲ့ဒီမှာ တကယ်လည်းဟုတ်တယ်ဟုတ်လို့ယာထာဝမှန်ပဲဒါပေမဲ့ဟုတ်တော့ဟုတ်တယ်မြက်လဲမြက်တယ်သူကသူများမရတာကိုရတဲ့အတွက်သူများတယ်လည်းမြက်တယ်အဲ့ဒီပုံမှာပြန်ပြီးတော့မာနဖြစ်တဲ့အခါကျတော့အဲ့ဒါကိုသေရမှန်ဗာမှန်နဲ့တော့သေရမှန်ပါဖေဟာသေရမှန်အဲ့တော့ဒကာကြီးတွေဒကာမကြီးတွေကိုအဲ့တော့ဒကာကြီးတွေဒကာမကြီးတွေမိမိတို့ကဆိုကြပါဆိုစီရင်ဥစားတွေပေါ်များလို့ပဲဖြစ်ဖြစ်အဲဂုံဒူးတွေအဲဂုံဒရက်တွေရှိလို့ပဲဖြစ်ဖြစ် အဲစသည်အပြင်ပေါ့ပညာရေးတွေထူချွန်လို့ပဲဖြစ်ဖြစ်စီးပွားရေးတွေဒါသမီးတဲ့ပြပူပြီးတော့ပြည့်ပြည့်စုံလို့ပဲဖြစ်ဖြစ်အဲ့လိုနေရာမျိုးမှာလဲမမာနမဖြစ်တတ်ဘူးလားဖြစ်တတ်ပါတယ်ခင်ဗျာဖြစ်တတ်တယ်အဲ့ဒီမန်ကိုတော့အဲ့ဒါတေရမန်လို့ဒီလိုမိမိတို့ကနားလဲတာနောက်တစ်ခုကတော့သတိတမန်တူနာတူရာဆိုတာခုနလိုပေါ့အဲသမ ्या လိုပဲပညာရေးလဲသမ ्या နဲ့တဒန်းနေရှိနေတယ်အဲစီးပွားရေးကြည့်တယ်သမ ्या နဲ့တဒန်းနေရှိနေတယ် အဲဂုံတို့ဝေတို့ကိုကြည့်တယ်သူများတွေနဲ့ဒန်းတူတန်းနေရှိနေတယ်မနှိမ့်ကြဘူးအော်တရားဘာဝနာအထုတ်မလဲစွတ်သူပဲတရားဘာဝနာနဲ့သူများနဲ့တန်းနေရှိနေတယ်တမယဇံရကိုလည်းဇံရတယ်တမယကဝိပဿနာဉာဏ်ရကိုလည်းဝိပဿနာဉာဏ်ရတယ်ပေါ့အဲ့လိုဖြစ်နေနေအဲ့လိုတမယနဲ့ဒန်းတူဖြစ်နေခြင်းကိုကအဲ့ဒါတူညီနေတဲ့အပေါ်မှာပြန်ပြီးတော့မှန်မှန်လားပြန်ဟောဘာတို့တူလဲငါလည်းသူ့လိုပဲလေငါလည်းရတာပဲဂုံသူလည်းတို့တူပဲဘာတို့လိုလဲ तू ဂုံရှိတယ်လို့ငါလည်းဂုံရှိနေတာပဲအစည်းတဲ့ဥစ္စာလည်းပဲဆိုကြပါစို့ ဩသူလည်းကားစီငါလည်းကားစီသူလည်းတိုက်ရှိကိုလည်းတိုက်ရှိနေတာပဲစသည်အပြင်ဒီလိုမျိုးပေါ့မန်မျိုးအဲ့ဒီမန်မျိုးကြတော့သတိတမန်နဲ့ဗာမန်နဲ့တော့သတိတမန်ပါဗျာအာဓာန်တူရည်တူပေါ့အဲဒီလိုမန်မျိုးတွေရှိသလိုနောက်ဆုံးကနဟိနမန်ဆိုတာခုနပညာရေးဆိုလည်းပဲခုနပညာရေးမှာပေါ့ကနဂုံတုဘွယ်တုတွေမရဘူးပညာရေးမှာမထမထူးဂျွန်ဘူးအဲစီဝါရေးကြည့်မယ်ဆိုလို့ရှိတယ်ထို့အတူပဲအဲစီဝါရေးဘက်မှာလည်းပဲခုနမအောင်မြင်ဘူး အဲချူချူချမ်းချမ်းနဲ့အကြိုးစားရုန်းကန်နေရတဲ့ဇာဝင်နေရေးအတွက်ဟောအဲ့လိုပုံကိုယ်တွေမှာလည်းမာမာနရှိတာပဲတဲ့အဲ့တော့ဆိုကြပါစို့မိတိဥစ္စာမပြည့်စုံတဲ့ပုံကိုယ်ကလည်းတခါလေမှာမာမာနဘလို့တောင်းကိုတမင့်ကိုစားတာပဲဘလူဂယူဆိုင်စရာလိုတယ်ဆိုတဲ့တခါကြီးတွေတခါမကြီးတွေစကလုံးမျိုးမကြဘူးလားကြားဘူးပါတယ်ဖေ။အဲ तू ကအဲ့ကြတော့ဟိနမန်ခေါ်တယ်ဘယ်သူမှကိစ္စစရာမလိုလေကိုတမင်းကိုစားတာပဲ။အဲဒါပေမဲ့ အဲ့ဒါကတော့သူကဘယ်လိုလဲဆိုတော့ဟိုယာထာဝဆိုတဲ့အတွက်ကြောင့်သူကအမှန်ပဲလေမမှန်ဘူးလားမှန်ပါတယ်ဗျာမှန်တယ်သူ့မှာတကယ်ရှိတာကသူထမင်းတော့သူစားလို့မရဘူးလားရပါတယ်ဗျာရနေတာပဲဘသူပဲမပေါင်းမသိမပေါင်းသိကလည်းငါတမင်းငါစားရနေတာပဲကွာဆိုပြီးအဲ့မှာလည်းမမာနဖြစ်တာပဲအဲ့ဒါကြတော့သူကဘာလဲဆိုတော့ဟီနမန်တဲ့ဗာမန်နဲ့တော့ဟီနမန်ပါဗျာ တော့ဒကာကြီးဒီကမကြီးတရားအထုတ်တယ်တရားမရတော့လဲဘာဖြစ်လဲဟုတ်လားအဲ့ဒါဆိုရင်လည်းအဲ့ဒါဟိနမမနော်ငါတရားမရမရလဲမလိသူကသူရတဲ့လူရပါစေဒီမကွာမရတော့လဲဘာဖြစ်တာမှတ်လို့ဆိုပြီးတော့အဲ့ဒါဘလို့မှဂိယူမဆိုင်ဘူးတရားရအောင်ကြိုးစားမယ်တော့မရှိဘူးမရလဲဘာဖြစ်လဲကွာဂိယူမဆိုင်ပါဘူးဆိုအဲ့ဒါဆိုလေအဲ့ဒါဟိနမန်နဲ့ပါတာပဲနော်တော်တော်အဲ့မန်ကဘာလဲဆိုရာဒါဝအမှန်ကိုအမှန်တိုင်းဖြစ်တဲ့မှန်ဟုတ်ပလားဘာလဲတော့အမှန်ကိုအမှန်တိုင်းဖြစ်တဲ့ ယာထာဝမှန်ပါဗျာယာထာဝမှန်တဲ့အဲ့ဒါမှန်အဲ့တော့အဲ့ဒါကယာထာဝမှန်အဲ့မှန်ကိုကြတော့ဗာလဲဆိုတော့အဲ့ယာထာဝမှန်ပေါ့ခုနဟိုသေမြတ်တဲ့နေရာမှာဖြစ်မယ်ပေါ့နော်သေရမှန်မျိုးလေယာထာဝမှန်ကသုံးမျိုးရှိတာဟုတ်သေရမှန်လည်းရှိနိုင်တယ်တတိတမှန်တူညီတဲ့နေရာမှာလည်းမမာနဖြစ်နိုင်တယ်ဟိနမှန်နှိမ့်ကြတဲ့နေရာမှာလည်းမမာနဖြစ်နိုင်တယ်အဲ့လိုသုံးမျိုးပေါ့ယာထာဝမှန်အဲ့မှန်သုံးမျိုးကတော့တဲ့ အရတ္တမက်ဖြစ်တာပယ်တတ်နိုင်တာဆိုလိုရင်းပြောချင်တာကယဟန္တာဖြစ်မှအဲ့မန်တွေကိုပယ်နိုင်တာဘာဖြစ်မှပယ်နိုင်ယဟန္တာဖြစ်မှပယ်နိုင်ပါတယ်ခင်ဗျာအဲ့တော့ဒကာကြီးတွေဒကာမကြီးတွေယဟန္တာဖြစ်မှပယ်နိုင်တယ်ဆိုတော့တာမန်ကုဏပြောသလိုပေါ့အဲလောကီဇန်တမဘက်လောက်ကျင်ရမယ်ဝိပဿနာဉာဏ်လောက်ရမယ်ဆိုတဲ့ပုံကိုယ်ဒီမှာဒီလိုမှန်မာနာမျိုးကတော့မရှိနိုင်ဘူးလားဆိုတော့ရှိနိုင်ပါတယ်ခင်ဗျာရှိနိုင်တယ်တတိတံမစင်နဲ့မစင်ချင်းနိုင်ခဲ့ရင်အဲ့ဒါမှအဲ့လိုမှန်မာနာမျိုးဖြစ်နိုင်တယ် အဲဒါသတိထားကြရမှာဒါကြောင့်မလို့တရားဘာဝနာတွေကိုလေ့လာတဲ့အခါမှာပဲဖြစ်ဖြစ်သင်ယူပြီးတော့ဉာဏ်ဉာဏ်ကြိုးကိုအထုတ်တဲ့နေရာမှာပဲဖြစ်ဖြစ်တရားဘာဝနာတွေကိုလေ့လာတာသင်ယူတာဉာဏ်ဉာဏ်ကြိုးကိုအထုတ်တာတကကြီးတွေဒီမိုက်တွေမကောင်းဘူးလားမေးတော့ကောင်းပါဘောကောင်းမေကောင်းတော်ညာလေပညာတတိတမတင်နဲ့မစင်ရင်နိုင်ခဲ့ရင်အဲ့ဒီပုံမှာပြန်ပြီးတော့ကမမနာတိဟုသောအကုသိုလ်တရားတွေကောတကကြီးတွေဒီမိုက်တွေမဖြစ်နိုင်ဘူးလားဖြစ်နိုင်ပါတယ်ခင်ဗျာ ဖြစ်နိုင်တယ်ဒါကိုတော့ဦးဇင်းတို့ဒါဟိုတတိထားဖို့လိုတယ်တခါလေမှာကိုကကောင်းတာတွေကိုလုံနေနေတယ်ကိုကကောင်းတာတွေကိုလုံနေတယ်ကောင်းတာတွေလုံနေတယ်ကုသိုလ်တရားတွေစီးပွားတယ်ဒါနပဲဖြစ်ဖြစ်စီးပူးတယ်ဒါနပဲဖြစ်ဖြစ်သီလပဲဖြစ်ဖြစ်ခုနသမထဝိပဿနာဘာဝနာတွေပဲဖြစ်ဖြစ်ကိုကအပတ်တကုတ်နဲ့ကြိုးစားပြီးအားထုတ်နေတယ်။အော်ဒါကောင်းတာပဲလေ။သို့တော့အဲကောင်းတာကိုသွားပြီးတော့ကတစ်ဖက်ကမလုပ်တဲ့ပုံကိုယ်ကြီးဒါနလည်းမပြည့်ကျင်ဘူးသီလလည်းမစောက်တည်ဘူး။ အာသမထဝိပဿနာဘာဝနာတွေလည်းစိတ်ဝင်စားဘူးအဲ့ပုံကူတွေနဲ့တခါတည်းကိုကသွားပြီးတော့ရှင်ပြီးတော့တခါတည်းမာနမမာနတွေဖြစ်နေပြန်တယ်ဆိုရင်ဩအဲ့ဒါတစ်ဖက်ကတော့ကောင်းတာလုပ်တယ်တစ်ဖက်ကမမာနတွေဖြစ်နေတယ်ဆိုလို့ရှိရင်တခါကြီးတွေတခါမကြီးကုသိုလ်နဲ့အကုသိုလ်တခါတည်းသွားပြီးတော့ရောနှောနေရမရောက်ဘူးလားရောက်ပါတယ်ဖေ။ရောက်တယ်အဲ့ဒါမိသားတစ်ဖက်ရေသားတစ်ဖက်ဆိုတဲ့ပုံစံမျိုးပေါ့ဒါကြောင့်မို့လို့ ဒါနသီလသမထဝိပဿနာဆိုတဲ့ဒီလိုလုပ်ငန်းတွေကိုလုပ်ကြရမှာတော့မန်နေသို့တော့အဲ့မှာတတိတံပစင်းနဲ့လက်တစ်ဖက်ကအမြဲတမ်းအဲ့ဒါတခါလေစင်ကြီးပြီးတော့ဒါချွန်လေးညံတိဟူသောချွန်လေးအမြဲတမ်းအုပ်ထားပါမှမိမိတို့ရဲ့မာမာနတွေကဘာဖြစ်မှာတော့မိမိတို့ရဲ့မာမာနတွေကိုချိုးနှိမ်နိုင်မှာတဲ့ဘာလို့နိုင်မှာချိုးနှိမ်နိုင်မှာပါဖေ။အေးမိမိတို့ရဲ့မာမာနတွေကိုချိုးနှိမ်နိုင်မှာဖြစ်တယ်။ဒါကိုလည်းဒါဒီနေရာလေးမှာတခါလေသတိချက်သွားမှာ ကောင်းပြီအဲ့လိုယာထာဝမှန်ပေါ့အရှိကိုအရှိတိုင်းအမှန်ကိုအမှန်တိုင်းရှိမှုပေါ့အမှန်ထင်ရှားရှိတဲ့အပေါ်မှာမှန်မာနဖြစ်တဲ့မှန်ပေါ့အဲ့မှန်ကိုတော့ကနအရတ္တမဉဏ်လို့ခေါ်တဲ့အရတ္တမဉဏ်ယန္တာဖြစ်မှသာလေပေရှားနိုင်တယ်နောက်တစ်ခုကကနအယာထာဝမှန်အယာထာဝမှန်ဆိုတာကတော့သူကဟိုမိမိမှာထင်ရှားမရှိတာပေါ့ဟိုမိမိမှာထင်ရှားမရှိဘဲနဲ့သွားပြီးတော့မမာနဖြစ်တာဆိုကြပါစို့ဒီကရဲဂုံတူဘွယ်တူ ဒါကြတဲ့ဒီလိုမျိုးပညာရေးနဲ့ပတ်သက်လို့ပဲဖြစ်ဖြစ်စီးရီဥစ္စာနဲ့ပတ်သက်လို့ပဲဖြစ်ဖြစ်အော်နောက်ဆုံးမှာခုနအဲစီပွားရေးနဲ့ပဲဖြစ်ဖြစ်တရားဘာဝနာနဲ့ပဲဖြစ်ဖြစ်ပေါ့အဲ့မှာကိုယ်မှတကယ်ထင်ရှားမရှိဘူးကိုယ်မှထင်ရှားမရှိဘဲနဲ့တွားပြီးတော့မမှန်တာဖြစ်တာအဲ့လိုမျိုးကဒကာကြီးတွေဒကာမကြီးတွေဟိုသမျှဟိုဥစ္စာနဲ့ကိုကတွားပြီးတော့သမျှကားလေးငှားစီပြီးတော့အဲ့ကားလေးဘောကစင်လာနဲ့ဒကာလေးမြောက်ကြမြောက်ကြဖြစ်တာမျိုးပေါ့နော် အဲအဲ့ဒါအဲ့ဒါမျိုးပေါ့ကိုပိုင်လားဆိုတော့ကိုပိုင်တော့မဟုတ်ဘူးဒါပေမဲ့တမပစ္စည်းနဲ့ကိုကမမာနဖြစ်တာပဲတရားဘာဝနာလည်းအဲ့လိုပဲကိုကိုယ်တိုင်အားထုတ်ရသလားဆိုတော့ကိုကိုယ်တိုင်တော့ထိုးထွင်းပြီးတော့ရတာမဟုတ်ဘူးဒါပေမဲ့အဲ့ထိုးထွင်းပြီးတည်တဲ့ဇာကောင်းသမားကောင်းတွေကိုကိုကစီကပ်ခွင့်ချင်းကပ်ခွင့်ရနေတာကိုပဲကိုကမမာနပြန်ဖြစ်နေပြန်ဖြစ်တာမျိုးမဖြစ်တတ်ဘူးလားဖြစ်တတ်ပါတယ်ဖေ။ဖြစ်တတ်တယ်နော်ငါဇာသမားကဟုတ်ပလားအကိုပဲရနေတရားရောင်ဟုတ်လားကိုမှပဲဒီတရားတွေထင်ရှားရှိနေတရားရောင်စသည်အဖြစ်မကက်တာ အဲ့လိုမမာနာမျိုးကိုတော့အယာထာဝမန်တဲ့ဗာမန်နဲ့တော့အယာထာဝမန်ပါဗျာအဲ့အယာထာဝမန်ကိုတော့တဲ့သောတပတိမဉဏ်ရရင်ပေးနိုင်တယ်ဆိုတော့ရိယသူတော်ကောင်းဖြစ်သွားပြီသောတပတိမဉဏ်ဘုံဉဏ်ရပြီဆိုအဲ့အယာထာဝအမှန်မျိုးကတော့မရှိတော့ဘူးခုနကိုယ်မှထင်ရှားမရှိဘူးကိုယ်မှထင်ရှားမရှိတဲ့တရားနဲ့ပတ်သက်ရင်တော့မမာနသူကမဖြစ်တော့ဘူးဘာဖြစ်လို့လဲဆိုတော့ကိုယ်မှထင်ရှားရှိတဲ့အရာဝတ္ထုမှာတော့သူကဖြစ်ခွင့်ရှိသေးတယ် အဲသို့တော့ကို့မှာထင်ရှားမရှိတဲ့နေရာမှာတော့သူကမမာနမဖြစ်တော့ဘူးလို့ဒီလိုနားလည်ရမယ်ဒါကတော့မမာနနဲ့ပတ်သက်လို့မမာနနဲ့ပတ်သက်လို့သူ့မှာဖြစ်ခွင့်ရှိတာပေါ့နော်ကဲကောင်းပြီအဲ့ဒါပြီးတဲ့အခါကျတော့ဦးဇင်းတို့ဒါကမာနရဲ့သဘောအဲ့မာနရဲ့သဘောပြီးတော့အဲ့မာနကိုခုနဦးဇင်းတို့သူ့ရဲ့ကိုယ်ပိုင်လက္ခဏာကိုလည်းမိမိတို့ကသိပြီးအော်နောက်တစ်ခါသူ့ရဲ့လုပ်ငန်းကိစ္စကိုလည်းသိပြီးခုနတံပယုတ်တရားတွေကိုချီးမြှောက်ပေးခြင်းမြောက်ပင်ပေးခြင်းပြီးတဲ့အခါကျတော့အဲ့ ပစ္စုပ္ပန်ပေါ့ခုနတူရင်မှန်ကဲ့သို့ဟလာတက်ကြွတယ်တူရင်မှန်ကဲ့သို့တက်ကြွဆိုအမြဲတမ်းခုနဒီမာနတစ်ခုဖြစ်ပြီးမာမနတစ်ခုဖြစ်ပြီးဆိုအဲ့ဘောကခုနတက်ကြွတက်ကြွဖြစ်နေတာပေါ့ထိတ်ဆုံးမှာအမြဲတမ်းနေရာယူထားတာပေါ့အဲ့ဒါကိုသူကဒါကေတုကမြဒါပစ္စုပ္ပတ္ထနောအဲ့တော့ယောဂီသူတော်ကောင်းတယောက်ကဒီမာမနကိုစင်ကြီးလိုက်တယ်မာမနဆိုတာဘယ်လိုသဘောရှိလဲဆိုအဲ့မှာသွားပြီးတော့မာမနရဲ့သဘောကိုသူညံထဲမှာထင်လာတယ်။ဩမာမနဆိုတာအဲ့ဒါအမြဲတမ်း တခါတဲ့အသာယူလိုနေခြင်းပေါ့တနည်းအားဖြင့်အဲတွေ့ရင်မှန်ကင်းကဲ့သို့ပြုလိုသည့်သဘောပဲအဲ့တော့အမြဲတမ်းထိတ်ဆုံးကရှိနေခြင်းတာမာနကဲ့သဘောအဲ့တော့ဒကာကြီးတွေဒကမာကြီးတွေမာနကဲ့သဘောကိုလွယ်လွယ်ပဲဆင်ခြင်ကြည့်လွယ်လွယ်ပဲဆင်ခြင်ကြည့်ရင်ဘာသွားတွေ့ရအောင်ဆိုတဲ့အခါကျတော့မာနကဲ့သဘောကအမြဲတမ်းထိတ်ဆုံးကနေနေရလိုခြင်းတာဟိုတွေ့ရင်မှန်ဆိုတာတကယ်ဦးဇင်းတို့ဒီဟိုအင်မတန်မြင့်နေပေါ့ အလံတကုံလေးစိုက်တူတာအဲ့တံမှာတွေ့ရင်မှန်ဆိုတော့အမြင့်ဆုံးပေါ့ထိတ်ဆုံးမှာဟုတ်အမြင့်ဆုံးမှာရှိတာအဲ့တော့ပြောချင်တာကအများတဲ့အမြဲတမ်းသာယူခြင်းနေတာအမြဲတမ်းထိတ်ဆုံးကနေခြင်းတာအဲ့ဒါဆိုလို့ရှိရင်တော့သူ့ကိုအဲ့ဒါမာနကေဒါသဘောလို့ဒီလိုနားလည်ရတယ်အဲ့ဒါမာနကိုစင်ရင်သုံးသက်နေတဲ့ယောဂီတို့တော်ကောင်းတယောက်အနေနဲ့မာနဆိုတာဘယ်လိုသဘောရှိလဲအာတွင်မှန်ကဲ့သို့ပြုလို့သည့်သဘောလွယ်လွယ်ပြောမယ်ဆိုရင်အမြဲတမ်းထိတ်ဆုံးကနေအသာယူလိုခြင်းတဲ့သဘော အဲ့တော့ဒီမှာဒကာကြီးတွေဒကာမကြီးတွေစဉ်းစားကြည့်အဲ့လိုမမနာတရားတွေဖြစ်လာပြီဆိုရင်တဲ့တတ်တော်ဟာတွေဟာတူးမုံတူးယူသေးကိုင်းဆိုင်မှုမရှိတော့ဘူးဘာမရှိတော့ဘူးယူသေးကိုင်းဆိုင်မှုမရှိတော့ပါဘူးဖေယိုသေးကိုင်းဆိုင်မှုမရှိတော့ဘူးအဲယိုသေးကိုင်းဆိုင်မှုမရှိရင်ခုနပြောသလိုပေါ့သူကယိုကျိုးမှုမရှိတော့ဘူးဆိုရင်အဲ့လိုပုံကူတွေတောင်စုပြီးတော့ဒကာကြီးတွေဒကာမကြီးတွေ နေရာတစ်ခုမှာနေကြည့်အဲ့ပုံကိုယ်တွေမှာညီညွတ်မှုဆိုတာလေကကြီးဒီကမိုက်ကြီးရနိုင်ပါမရနိုင်ပါဘူးခင်ဗျာအဲ့တော့နေပင်တိတိမှာဒါတုံးနဲ့တုံးဆိုတော့မတူညီကြဘူးဗောတုံးနဲ့တုံးအဲကိုယ်နေပင်မှာကိုကျွမ်းကျင်နေအပိုင်းနိုင်နေဒါမဲ့အခြားအခြားနေပင်မှာမိမိတို့ကကျွမ်းကျင်မှုဒါပိုင်နိုင်မှုရှိခြင်းမှာရှိအဲ့တော့ကိုယ်နေပင်နေရာမှာတော့ကိုကဥဆောင်သူ့နေပင်နေရာမှာကိုကနောက်ကလိုက်နိုင်မှုဆိုတာဟာဒကာကြီးတွေဒကာမကြီးတွေမမနာတရားကိုမဖယ်ရှားနိုင်ရင်ဖြစ်ပါမလား မဖြစ်နိုင်ပါဘူးဖေ။မဖြစ်နိုင်ဘူး။ဒါကိုဦးဇင်းတို့ဒါဦးဇင်းတို့ရဲ့မျက်မှောက်လူမှုနယ်ပယ်မှာဒါကိုအသုံးချတတ်ဖို့လိုတယ်။နောက်ဆုံးအကျဉ်းဆုံးဦးဇင်းတို့မိသားစုတစ်ခုဆိုကြပါစို့။မိသားစုတစ်ခုအိမ်တော်တစ်ခုမှာအားလုံးကတော့နယ်ပယ်အသီးသီးမှာကျွမ်းကျင်နေမှာမဟုတ်ဘူး။အဲ့တော့ကိုကျွမ်းကျင်တဲ့နယ်ပယ်မှာကိုကဒါဥဆောင်ပြီးတော့ဒါလမ်းပြပြီးရှေ့ကသွားရမယ်။အော်ကိုမကျွမ်းကျင်တဲ့နယ်ပယ်မှာတော့ကိုကဘာဖြစ်ရမလို့နောက်လိုက်ဖြစ်နေတာ ဒါဥဆောင်လမ်းပြနိုင်တဲ့ပုံကိုယ်တွေကိုဒါရှေ့တန်းကထားရမယ်အဲအဲ့လိုဆိုလို့ချင်းအဲ့အိမ်မှာတခါလေမညင်ညွတ်စရာအကြောင်းမရှိတော့ဘူးအဲ့မိသားစုမှာမညင်ညွတ်စရာအကြောင်းမရှိတော့မောင်းမြင်စရာအကြောင်းမရှိတော့တုံးနဲ့တူကိုပိုင်နိုင်နဲ့ကျွမ်းကျင်တဲ့နယ်ပယ်မှာကိုကရှေ့ကသွားတယ်အကိုမကျွမ်းကျင်မပိုင်နိုင်တဲ့နယ်ပယ်မှာရှေ့ကသွားတဲ့နောက်ကိုကိုကနေတခါလေဖြောင်းဖြောင်းတန်းတန်းနဲ့တခါလေလိုက်တယ်မကောမကပ်ဘူးပေါ့ပမာစကားပြောရင်အဲဒီလိုနဲ့လိုက်သွားမယ်ဆိုရင်ဒီအိမ်ဒီတခါလေညီညွတ်တဲ့မိသားစုတစ်ခု အတူတကဝတကားတဲ့ဥဆောင်ပြီးသွားနေတဲ့ဒါမိသားစုတစ်ခုဖြစ်လာလို့ရှိရင်ဒါညီညွတ်မယ်အာပြီးပြည့်စုံနေတယ်လို့ပေါ့အထို့တူပဲဦးဇင်းတို့အဖွဲ့အစည်းတစ်ခုအဲအဖွဲ့အစည်းတစ်ခုမှလည်းထို့တူပဲသူ့နယ်ပယ်နဲ့သူကျွမ်းကျင်တဲ့ပုံကိုယ်တွေကတော့ကိုစီရှိနေမှာပဲအဲ့တော့ကိုယ်နယ်ပယ်မှာကိုကျွမ်းကျင်တဲ့နေရာမှာကိုကအခန်းကဏ္ဍကိုခန်းကဏ္ဍကိုရောက်လာရင်ကိုကဥဆောင်မယ်။ဩနောက်တခါထို့တူပဲ ကျွမ်းကျင်တဲ့အခြားအခြားနယ်ပယ်မှာကျွမ်းကျင်တဲ့ပုဂ္ဂိုလ်တွေရှိလာရင်အဲ့ကျွမ်းကျင်တဲ့ပုဂ္ဂိုလ်တွေကလမ်းညွှန်မှုနောက်ကိုကိုကနောက်ကနေပြီးတော့နောက်လိုက်ကောင်နောက်လိုက်ကောင်အနေနဲ့ကိုကလည်းလိုက်ရမယ်ဒီလိုပုံစံအနေနဲ့သွားကြမယ်ဆိုရင်တော့ဒကာကြီးတွေဒကာမကြီးတွေအဲ့လိုအဖွဲ့အစည်းမျိုးတွေလည်းညီညွတ်မှုကိုမရနိုင်ဘူးလားရနိုင်ပါတယ်ခင်ဗျာရနိုင်တယ်ညီညွတ်မှုကိုရနိုင်ညီညွတ်တဲ့အဖွဲ့အစည်းတစ်ခုကဥဆောင်သွားပြီဆိုရင်အဲ့ဒါသမဂ္ဂနံတဘောသူခေါ်ပဲညီညွတ်သူတို့၏အကျင့်ဟာချမ်းသာခြင်းအကြောင်းပဲချမ်းသာမှာပဲ ဟောဒါလေးကိုတော့ဦးဇင်းတို့ကနားလည်ထားရမယ်ဒါဆိုကောင်းပြီအဖွဲ့အစည်းတစ်ခုကနေနည်းနည်းလေးချဲ့လိုက်လို့ခုနကနိုင်ငံတစ်ခုကိုဥဆောင်တဲ့အခန်းကဏ္ဍတွေမှာရောက်လာရင်လည်းပဲဆိုင်ရာဆိုင်ရာနေရာမှာလူတိုင်းကတော့ဘက်စုံမှာကျွမ်းကျင်နေတယ်ဆိုတာတကကြီးတကမာကြီးတွေဖြစ်နိုင်ပါမလားမဖြစ်နိုင်ပါဘူးခင်ဗျာမဖြစ်နိုင်ဘူးအဲ့တော့အခန်းကဏ္ဍအခန်းကဏ္ဍအတိုင်းမှာသူ့နေရာသူ့ဌာနအတိုင်းမှာကျွမ်းကျင်တဲ့ပုဂ္ဂိုလ် တွေရှိကြတယ်။အဲဒီကျွမ်းကျင်တဲ့ပုံကိုယ်တွေကအတူပေါင်းစည်းတဲ့အခါမှာမိမိတို့ရဲ့မမနာတရားတွေကိုဖယ်ရှားထားနိုင်မှုလည်းအရေးကြီးတယ်လိုအပ်တယ်။အဲ့တော့မိမိကျွမ်းကျင်တဲ့နေရာမှာမိမိကရှည်တန်းကနေဥဆောင်ပြီးတော့ဒါဥဆောင်နိုင်တဲ့ပုံကိုယ်ခေါင်းတယောက်အနေနဲ့ဒါကျင့်ဝတ်တွေကိုလိုက်နာပြီးတော့အားလုံးကိုလက်တွဲခေါ်မှာဖြစ်တယ်လို့ကိုမကျွမ်းကျင်မပိုင်နိုင်တဲ့နယ်ပယ်ကိုရောက်လာရင်လည်းမိမိကဒါအမြဲတမ်းရှည်တန်းကနေနေရာယူခြင်းနေဆိုတဲ့ဒီမာနာတရားကိုဖယ်ရှားမထားရင်ညီညွတ်မှုကိုရနိုင်ပါဦးမလား။ မရနိုင်ပါဘူးဖေဟာမရနိုင်ဘူးဒီတော့ကိုမကျွမ်းကျင်တဲ့နယ်ပယ်မှာကျွမ်းကျင်တဲ့ပုံကိုယ်တွေကိုဥဆောင်ခွင့်ကိုကပေးရမယ်ကိုကိုတိုင်ကလည်းလိုအပ်လို့ရှိရင်နောက်လိုက်ကိုင်းတယောက်အနေနဲ့ထိုးနယ်ပယ်ဒီမှာလည်းကိုကနောက်ကနေလိုက်နိုင်မယ်ဆိုရင်အဲ့လိုမျိုးခေါင်းဆောင်နိုင်တဲ့ပုံကိုယ်တွေအတူဥဆောင်ပြီးသွားခြင်းသည်ဒါညီညွတ်တယ်အဲ့လိုညီညွတ်တဲ့ပုံကိုယ်တွေကဒါရှေ့ဆောင်လမ်းပြသွားရင်လည်းညီညွတ်မှုသည် ဒါညီညွတ်သူတို့၏အကျင့်ဒီချမ်းသာမှာပဲအဲ့ဒါကိုနားလည်ရင်တကကြီးတွေတကမကြီးတွေဒီမမနာတရားဒီလည်းပဲတတလောကကြီးဥစဉ်တို့လူလောကကြီးမှာအင်မတန်မှကြောက်စရာကောင်းတဲ့တရားတစ်ခုလို့ဒီလိုမျိုးဥစဉ်တို့သဘောပေါက်နားလည်ထားရမှာဖြစ်တယ်ဒါမှသာလေဒီမာနာတရားကိုမိမိတို့ကကိုစီကိုစီဖယ်ရှားနိုင်မယ်ဒီမာနာတရားတွေကိုမိမိတို့တဏ္ဍာကဖယ်ရှားနိုင်ခြင်းအပြင်နဲ့ခုနညီညွတ်မှုကအကြောင်းဖြစ်လာမယ် အဲညီညွတ်မှုရဲ့အကြောင်းဒီလည်းပဲအဲ့လူအဖွဲ့အစည်းတစ်ခုကိုချမ်းသာစေတယ်လို့ဒါလိုနားလည်ထားရမှာဟုတ်ပလားဒီမှာဖြစ်ရကဲအဲ့ဒါပြီးတဲ့အခါကျတော့ဒါဦးဇင်းတို့ပြစ္စုပဋ္ဌာန်နဲ့ပတ်သက်လို့ဒါမာနကိုတခါတည်းတကယ်တရားဘာဝနာကျင့်ကြံကြိုးကိုအားထုတ်နေတဲ့သူတော်ကောင်းတယောက်ကဆင်ញင်နေဆင်ញင်တဲ့အခါဩမာနဆိုတာတွေ့ရင်မှန်ကဲ့သို့ပြုလို့သည့်သဘောအရာရာတွင်အသာယူလို့သည့်သဘောသဘောအရာရာမှာအသာယူလို့တယ်ဒါမာနရဲ့သဘောအဲအဲ့ဒါကိုကိုကညံထဲမှာယောဂီတယောက်က ဒါထင်ရှားလာပြီဆိုနောက်တစ်ခုပြောင်းယူမယ်အဲ့တော့အတိပ္ပယ်လေးကိုသိလျက်နဲ့ပေါ့ဒီပြစ္စုပ္ပထံကိုယူမယ်ဆိုရင်အရာရာတွင်အသာယူလိုသည့်သဘောတရားဒီလိုအတိပ္ပယ်လေးကိုနားလည်လျက်နဲ့ဒါပါဠိလိုလေးဆိုမယ်ဆိုကေတုကမြတာပြစ္စုပ္ပထနောဟောဒီလိုဒါဝါမြဆင်ញင်ရတယ်။ဟောနောက်တစ်ခုကတော့အဲ့ဒါဗဒ္ဒထာနိဆွမ်းသောအကြောင်းနိဆွမ်းသောအကြောင်းကဘာလဲဆိုတော့ဒိဋ္ဌိဝိပယုတ်တလောဘဗဒ္ဒထာနောဒိဋ္ဌိဝိပယုတ်တလောဘဗဒ္ဒထာနော ဩဒိဋ္ဌိဝိပယုတ်တလောဘပဋ္ဌာနောဆိုတာဒိဋ္ဌိဝိပယုတ်တဒိဋ္ဌိမိစ္ဆာဒိဋ္ဌိနဲ့တော့မရှင်ဘူးတဲ့မိစ္ဆာဒိဋ္ဌိနဲ့မရှင်တဲ့လောဘလည်းနီးစွာသောအကြောင်းရှိတယ်ဩဒါဒီဒါမာနရဲ့နီးစွာသောအကြောင်းပေါ့အဲ့တော့မာနဆိုတာကခုနလောဘကနီးစွာသောအကြောင်းသို့တော့ဒီလောဘဒီခုနမိစ္ဆာဒိဋ္ဌိနဲ့ရှင်တဲ့လောဘတော့မဟုတ်ဘူးမိစ္ဆာဒိဋ္ဌိနဲ့ရှင်တဲ့လောဘတော့မဟုတ်ဘူးဒါပေမဲ့ မိစ္ဆာဒိဋ္ဌိနဲ့ရှင်တဲ့လောဘတော့မဟုတ်ဘူးဒါပေမဲ့သူ့မှာဘာပါမိစ္ဆာဒိဋ္ဌိနဲ့တော့မရှိဘူးဒါပေမဲ့သူ့မှာဘာပါနေဆိုလောဘတော့ပါနေတယ်ဘာပါနေတော့လောဘတော့ပါနေပါတယ်ဖေဟာလောဘတော့ပါနေတယ်အဲ့တော့ဒကာကြီးတွေဒကာမကြီးတွေမာနဖြစ်ရင်လောဘကနီးစွာသောအကြောင်းပဲဆိုတော့အဲ့ဒါတော့ဒကာကြီးတွေဒကာမကြီးစဉ်းကျင်ကြည့်ပေါ့အကယ်၍မြန်ပုဂ္ဂိုလ်တဦးတယောက်မိမိကိုယ်ကိုပဲမိမိစဉ်းကျင်တဲ့အခါပဲဖြစ်ဖြစ်သူ့မို့သူတို့ဘာမာနဖြစ်နေတဲ့အခါပဲဖြစ်မာနကြီးတဲ့ပုဂ္ဂိုလ်ကိုပဲဖြစ်လန့်ပြီးဒကာကြီးတွေကြည့်ကြည့်မမြင်သာဘူးလားဆိုတော့ လောဘဆိုတဲ့မိမိကိုယ်ကိုမိမိဒါချစ်တယ်ချစ်တယ်ဆိုတဲ့မိမိကိုမိမိအမြဲတမ်းအသာလိုချင်နေဆိုတာမိမိကိုမိမိချစ်လို့လားမုန်းလို့လားချစ်လို့ပါဗျာမိမိကိုယ်ကိုချစ်လို့အဲကြောင့်မလို့မိမိကိုယ်ကိုချစ်တယ်ဆိုတဲ့အဲဒီလောဘပေါ့မိမိကိုယ်ကိုချစ်တယ်ဆိုတဲ့လောဘကအဲဒါရှေ့ရောက်လာတာအဲမောမိမိကိုယ်ကိုချစ်တယ်ဆိုတဲ့လောဘကရှေ့လောက်ရောက်လာလို့ရှိရင်အဲလောဘပြထန်းနေအဲလောဘပြထန်းနေပေါ့အဲဒါ တို့တော့အဲ့လောဘကခုနမိစ္ဆာဒိဋ္ဌိနဲ့တော့မရှိဘူးအဲမိစ္ဆာဒိဋ္ဌိနဲ့မရှိဘူး तू ကတို့တော့ကိုယ့်ကိုယ်ပေါ်မှာအမြဲတမ်းကိုယ်ကတိတ်ပြီးတော့အသာလိုချင်တယ်ကိုယ့်ကိုယ်ချစ်တဲ့အခါကျကိုယ့်ကိုယ်အမြဲတမ်းသာလိုချင်တယ်ပေါ့ဒါကြောင့်မို့လို့မိစ္ဆာဒိဋ္ဌိနဲ့တော့မရှိဘူးတဲ့ဒါပေမဲ့အဲ့ဒါလိုချင်ခြင်းလောဘတော့နီးစွာတော့အကြောင်းရှိတယ်အဲ့တော့ပြန်ပြောမယ်ဆိုမိစ္ဆာဒိဋ္ဌိနဲ့မရှင်တော့တနည်းအားဖြင့်ဒိဋ္ဌိနဲ့မရှင်တော့လောဘလည်းနီးစွာတော့အကြောင်းရှိတယ်အဲ့ဒါမာနဖြစ်တယ်ဆိုရင်အဲ့ဒါလောဘကအရင်ခံမယ်လို့ဒီလိုနားလည်ရမှာပေါ့ အဲဒီလောက်ဆိုလို့ရှိရင်တော့ဒါဒီမာနနဲ့ပတ်သက်လို့လက္ခဏာတတ်တာပြစ္စုပတ္တံပဋ္ဌံကိုဒါတို့တကကြီးတွေတက္ကမကြီးတွေသဘောပေါက်လာပြီအဲ့တော့ပြန်ပြီးတော့သွားမယ်အဲ့ဒါမာနကိုဦးဇင်းတို့ကနံပါတ်1ထောင်လတက်ကြွခြင်းသဘောဒါသူ့ရဲ့ကိုယ်ပိုင်လက္ခဏာနောက်တကတံပြုတ်တရားတွေကိုချီးမြှောက်ခြင်းလုပ်ငန်းကိစ္စနောက်တကတို့ရင်မှန်ကဲ့သို့ပြုလိုသည့်သဘောအရာရာတွင်အသာလူအသာယူလိုသည့်သဘောဒါပြစ္စုပတ္တနောက်တကပဋ္ဌံကြတော့ခုနက ဒိဋ္ဌိနှင့်မကျင်သောလောဘလည်းရင်ဤသွားသောအကြောင်းလို့အဲ့လိုမျိုးလေးရှင်ချင်းပြီးတော့အဲ့လိုမျိုးလေးမြန်မာလိုအဓိပ္ပာယ်ကိုနားလည်လျက်နဲ့ပါဠိလိုလေးမိမိတို့ကမာနောဩနတိလကနောတံပကဟရတောကေတုကမြတာပစ္စုပ္ပတ္ထနောဒိဋ္ဌိဝိပယုတ်တလောဘပဒဋ္ဌာနောဆိုဒီလိုလေးဆင်ခြင်ရတာအဲ့တော့ပါဠိလိုလေးကတော့တေချာလေးဆင်ခြင်သူကစကလုံးလဲတူတယ်စုလိုလဲကောင်းတယ်စိတ်ထဲမှာ မဟာနောဥနတိလကနောတံပကဟရတောကေတုကမြတာပစ္စုပတ္ထာနောဒိဋ္ဌိဝိပယုတ်တလောဘပဒဋ္ဌာနောဟောဒီလိုမျိုးလေးစင်ကြီးရတယ်။ဟောအောက်ဆုံးလေးမှာတခုပါလဲဆိုတော့ဩမာရောဝိယတဲ့တထဘောဩမာရောဝိယဆိုအယူကဲ့သို့မှတ်အပ်တယ်တဲ့။ဘာကဲ့သို့မှတ်အယူကဲ့သို့မှတ်အပ်ပါတယ်ဗျာ။ဟောအဲ့တော့မာနတရားဖြစ်လာပြီဆိုမာနကအယူလိုပဲတဲ့။ကြောင့်မလို့တခါကြီးဒီတုံးမကြီးတခါတလေကြတော့ ပြန်ပြန်ပြီးတော့ဆင်ခြင်ဒါမိမိတို့လည်းတခါလေမှမမာနဆိုတာဖြစ်တတ်တဲ့သဘောတဘာဝတော့ရှိတယ်။အဲ့တော့သူတစ်ပါးကိုပဲဆင်ခြင်ကြည့်ကြည့်သို့မဟုတ်ကိုယ့်ကိုယ်ပဲပြန်ပြန်ဆင်ခြင်ကြည့်မမာနသိပ်ပြီးဖြစ်သွားပြီဆိုတဲ့ပုံကိုတယောက်ကိုဆင်ခြင်တတ်ပြီးတော့ကြည့်လိုက်လို့ရှိရင်တခါလေဘေးကကြည့်ရတဲ့ပုံကတခါလေဟိုတခါလေမှသိပ်ပြီးတော့ရေစရာကောင်းတာ။ဘာလို့ရေစရာကောင်းလဲဆိုတော့တခါလေအယုလိုဖြစ်နေတာ။အဲ့ဒါဒါကြောင့်မလို့မမာနများလားမမာနသိပ်ကြီးတယ်ဆိုရင်အဲ့ပုံကဘာလဲတော့အအယုနဲ့တူလာတာပဲ။ဘာနဲ့တူလား။ အယူနဲ့တူလာပါတယ်ဖေ။အယူနဲ့တူလာတာပဲ။အဲ့ဒါဒါကြောင့်မို့လို့ကိုကိုကိုဒကာကြီးတွေဒကာမကြီးတွေပုထုဇဏောအုံမတကောဆိုတဲ့အတိုင်းဂေယျမြန်မိမိတို့ကပုထုဇဉ်ဘဝပဲရှိခဲ့ရင်တော့ဒါအယူဘဝကတော့မလွတ်သေးဘူး။မလွတ်သေးပေမဲ့တိတာမြင်တာတဲ့အယူတော့မဖြစ်ဖို့မလိုဘူးလား။လိုပါတယ်ဖေ။လိုလေ။အဲ့တော့သိပြီးတော့တိတာမြင်တာတဲ့ဆိုတာအခုလည်းမမနာတရားသိပြီးတော့ဟိုအားကောင်းလာတယ်မမနာတွေသိပြီးတော့ကြီးထွားလာတယ်ဆိုအဲ့ပုဂ္ဂိုလ်အဲ့ဒါအယူနဲ့တူးလာမှာပဲ အဲ့တော့ကိုကိုကိုအယူနဲ့မတူခြင်းတော့မမနာတရားတွေကိုတတိတမစဉ်ညံနေထိမ့်ကွတ်ထားဖို့မလိုဘူးလားလိုပါတယ်ဖေ။လူတွေအဲ့ဒါဒါမာနကဲသဘောပြီးတဲ့အခါကျတော့ဦးဇင်းတို့တဆင့်တက်ပြီးတော့အဲဒေါသကဲသဘောကိုဒီနေ့တော့ဆက်သွားကြရအောင်။အဲ့တော့ဒေါသကိုသွားမယ်ဆိုဒေါသကဘာလဲတော့ဒုတ်တန်တိဒေနတယံဝဒုတ်တတိ ဒုဒနာမတ္တမေဝဝါတန္တိဒောသောဒါဒောသကဲ့သဘောအဲ့တော့ဗာပြောတာတော့ဆိုတော့ဒုဒန္တိဒေနတယံဝါဒုဒတိတဲ့အဲ့ဒောသတရားကဘာဖြစ်လဲဆိုတော့နမတိတဲ့သူကအဲ့ဒီဒောသတရားကဖြစ်စည်းတတ်တာတဲ့ဘာလို့တတ်တော့ဖြစ်စည်းတတ်ပါတယ်ဖေဟာဖြစ်စည်းတတ်တယ်အဲ့ဒါဖြစ်စည်းကြောင်းပေါ့အဲ့တော့အရာဝတ္ထုတွေကိုပျက်စီးကြောင်းသည်ဖြစ်စည်းကြောင်းသည်ဒေါသပဲ အဲ့တော့ဒကာကြီးဒကာမကြီးအရာဝတ္ထုတွေကိုဖြည့်သိကြောင်းဒီဒေါသဆိုတော့စဉ်းစားကြည့်ဒကာလေးဒကာကြီးဒကာမကြီးမိမိတို့ဒကာတဲ့အိမ်မှာဇနီးဇနီးမောင်နှံတွေတခါတလေအခက်မသိနေခါအဲဒေါသကြီးပြီးတော့ရံပြစ်ကြတာမရှိဘူးလားခဏခဏဖြစ်ပါတယ်ခင်ဗျာခဏခဏကိုဖြစ်တာဟုတ်လားတခါကြီးအဲ့လိုခဏခဏဖြစ်တဲ့အခါမှာတချို့ကနည်းနည်းတော်သေးတယ်နော်နည်းနည်းလေးသိပ်ပြီးတော့ဒေါသကိုမထိန်နိုင်တဲ့ပုံကိုယ်ဆိုဘာဖြစ်တော့ ဒေါသဖြစ်လိုက်ပြီဆိုလို့ရှိရင်အိမ်မှာရှိသမျှတခါလေပစ္စည်းတွေဘာဖြစ်တော့အကောင်းမရှိတော့ဟုတ်လားအဲအကောင်းမရှိတော့ဆိုတော့အဲ့ဒေါသကဖြည့်ဆည်းပြလိုက်တာပဲဘာကဖြည့်ဆည်းပြတာဒေါသကဖြည့်ဆည်းပြတာပါဗျာဒေါသကဖြည့်ဆည်းဒါကြောင့်မလို့သူကတေနာဟောဒါကြောင့်မလို့အဲ့ဒေါသတရားကအဲ့ဒါအဲဒုတ်တတိဒုတ်တန်တိအဲဖြည့်စည်းတွေအဲဒေါသကဲ့သို့နောက်တစ်ချက်ပါလဲဆိုတဲ့အခါကျတော့တယံဝဒုတ်တတိခုနဒေါသကသူကဖြည့်စည်းကြောင်းဖြစ်တဲ့အတွက်ကြောင့် အခြားအခြားအရာဝတ္ထုတွေကိုတရှိတမဲ့တွေကိုလည်းသူကဖြည့်ဆည်းတတ်တယ်လို့နောက်တခါတယံဝဒုတ်တရီသူကိုယ်တိုင်ကလည်းသူကဖြည့်ဆည်းခံရတာပဲဗါတဲ့တော့သူကိုယ်တိုင်လည်းဖြည့်ဆည်းခံရပါတယ်ဖေဟာသူကိုယ်တိုင်လည်းဖြည့်ဆည်းခံရတာပဲအဲ့တော့သူကဆိုကြပါစို့ဒီဒေါသတရားကပရမတ္ထနေရာကကြည့်ပြောမယ်ဆိုသူနဲ့ရှင်မောရှင်မဲ့တံမြုပ်တရားတွေကိုလည်းဖြည့်ဆည်းတယ်သူကိုယ်တိုင်လည်းသူဗာပြန်ဖြစ်တုံဆိုတော့ဖြည့်ဆည်းတယ်အဲ့တော့မိမိသူတစ်ပါးနှစ်ဦးသားပေါ့အဲ့ဒေါသဖြစ်နေပြီဆိုလို့ရှိရင်ဒေါသဖြစ်တဲ့ပုဂ္ဂိုလ်က နံပါတ်1ဒေါသဖြစ်နေတဲ့အတွက်ကြောင့်သူတစ်ပါးကိုလည်းသူကသွားဖြစ်စည်းမှာပဲဒီဒေါသတရားကြောင့်ဒေါသကအကြောင်းတရားနဲ့မှရှိတော့နောက်ကကိုကိုတိုင်နဲ့ပြည့်စည်တာပဲကိုကိုတိုင်ပြည့်စည်တဲ့ဒေါသဖြစ်နေတဲ့ပုံကိုတကကြီးဒီမကြီးဒေါသဖြစ်လို့ပြုံးပြီးတော့တကလည်းအဲတကလည်းကြည့်လို့ကောင်းနေတာမျိုးတကကြီးဒီမကြီးတွေ့ဘူးလားမတွေ့ဘူးပါဘူးဖေ။အဲမတွေ့ဘူးဆိုရင်တော့တကကြီးဒီနည်းနည်းတော့ဟောပြတယ်လားဦးဇင်းတို့ကတော့နည်းနည်းတော့တွေ့ဘူးလေဟုတ်လားဦးဇင်းတို့ခက်ငင်ငယ်ကဦးဇင်းတို့ရဲ့ဆရာတော်တစ်ပါးရှိတယ်အခုတော့ပြန်တော်မူသွားပါပြီ ဆရာတော်ဥဝိုင်မှာပြင်းတာအဲဆရာတော်ကအဲ့ဒါသူအလိုမကြတော့ဘူးသူမျက်နှာလေးကပြုံးအဲမျက်နှာလေးပြုံးပြီဆိုရင်တော့အဲ့ဒါတပည့်တွေကသတိတောင်ထားပြီးတော့ဟုတ်မလားအဲဆရာတော်အပြုံးကိုဦးဇင်းတို့ကကြတော့အလွတ်ရနေဆရာတော်ဒီအပြုံးကတော့ဒါစိတ်တူလို့ပြုံးတာဒီအပြုံးကတော့အဲစိတ်ဟိုကြည်ကြည်တာတာနဲ့ရှိလို့ပြုံးတာ အဲကျွန်တော်ကသူ့အဲ့ဒါတကားတဲ့သူအခက်မသိလို့ဈေးထဲမှာအခက်မသိသူမျက်နှာလေးကပြုံးအဲမျက်နှာလေးပြုံးပြီဆိုရင်အဲ့ဒါတကားတဲ့ကိုဘကိုတော့အဲ့ဒါသတိနဲ့နေပြီးတော့အကြောင်းမတော်လို့ချင်းတော့ခေါ်ပြီးတော့ထုကထောင်ကခံရတာပဲဟုတ်လားအဲ့ဒါမျိုးတော့ရံပါရံကရှိတတ်ပါတယ်တိုးတော့ပြောချင်တာကတကယ်ဒေါသကြီးလာပြီဆိုလို့ရှိရင်တော့တကကြီးတွေတကမကြီးတွေဘာဖြစ်တုံဆိုတော့ကိုရုပ်ရည်အစင်ကိုပျက်စီးမသွားဘူးလားပျက်စီးသွားပါတယ်ခင်ဗျာပျက်စီးသွားတာပဲအဲ့တော့မိမိကိုယ်တိုင်ကိုလည်းနောက်တစ်ခုကတော့နောက်ဆုံးမျက်နာကိုခုနလိုပေါ့ သိပြီးတော့တခါတည်းရင့်ကျက်လို့မျက်နှာမှာမပေါ်လွင်ဘူးခုနလိုအပြုံးတရားလေးတွေကလည်းအပြုံးတရားလေးတွေနဲ့ဖုံးလွှမ်းထားနိုင်တော့မှပဲတကယ်ဒေါသဖြစ်သွားပြီဆိုတခါကြီးတခါမိုက်ကြီးစိတ်ထဲနှလုံးထဲတော့တခါကြီးတွေထိမ့်သိမ့်လို့ရသေးလားမရတော့ပါဘူးဖေ။မရတော့ဘူးဒေါသတကယ်ဖြစ်ပြီဆိုတာလည်းရင်ထဲမှာတော့တခါလည်းပူးပြီးတော့မခံအောင်ဖြစ်လာတာပဲအဲ့တော့မိမိတို့တစ်ပါးနှစ်ဦးသားကိုဖြည့်ဆည်းတတ်တဲ့သဘောရှိတယ်နောက်တစ်ခုက ဒုဒနာမတ္တမေဝဝတန္တိဒောတောတဲ့ဒုဒနာမတ္တမေဝဝဖြည့်စည်းုံတက်တဲ့ပဲတဲ့ဖြည့်စည်းတတ်တဲ့သဘောတရားပဲအဲ့တော့ဒီဒေါသဆိုတာဒကာကြီးတွေဒကာမကြီးတွေဘာမှမကောင်းဘူးမိမိသူတစ်ပါးနှုတ်သားကိုဖြည့်စည်းတတ်တဲ့သဘောပဲလို့ဒီလိုနားလည်ထားရမယ်ပြီးတဲ့အခါကျမှဒါဒေါသရဲ့သဘောပေါ့အဲ့ဒေါသရဲ့သဘောပြီးတဲ့အခါကျမှဒေါသကိုဟိုအဓိပ္ပာယ်ကိုနားလည်ပြီးတဲ့အခါကျတော့ဒေါသကိုပြန်ပြီးတော့လက္ခဏာအနေနဲ့သွားမယ်ဆိုရင် ဒေါသောဇန္တိကလက္ခဏောပဟတာတိဝိပထမပဟတာတိဝိသောဝိယာတဲ့ဟောဘာပြောတာတုံးဆိုတော့ဒေါသဆိုတာကြမ်းတမ်းတဲ့သဘောတဲ့ဘာသဘောတဲ့တုံးကြမ်းတမ်းတဲ့သဘောပါဗျာကြမ်းတမ်းတဲ့သဘောဒါကြောင့်မလို့ဒေါသကိုရှုမယ်ဆိုရင်အဲစိတ်ကိုတနည်းအားဖြင့်ကိုယ်စိတ်နှစ်ပါးကိုရုပ်ရင်းခက်ထန်ကြမ်းတမ်းခြင်းသဘောဒါဒေါသပဲအဲ့ဒေါသကခုန ပဟတာတိတော်ဝိရတဲ့ပဟတာပုတ်ခတ်တဲ့အာတိတော်ဝိရအစိတ်ရှိတဲ့မွေကဲ့သို့ပဲတဲ့ဒေါသကအာအစိတ်ရှိတဲ့မွေကဲ့သို့ပဲပုတ်ခတ်ခံလိုက်ရတဲ့အစိတ်ရှိတဲ့မွေတဲ့ဆိုတော့ဦးဇင်းတို့ဒီနေရာမှာတော့ဟိုးအင်္ဂလိပ်လိုဘာသာပြန်တဲ့အခါမှာဦးဇင်းတို့ cobra ဆိုပြီးတော့ဒီလိုဆရာတော်ဦးသီလာနန္ဒကဘာသာပြန်တဲ့တင်းမှာဟိုဒီလိုလေးဘာသာပြန်ထားတာပေါ့ဘာလို့ဆိုတော့မွေဟောင်များပေါ့မွေဟောင်များဟာပုတ်ကတ်လိုက်မယ်ဆိုဒကာကြီးတွေဒကာမကြီးတွေဘာထောင်းလာတော့ ပြပင်းပြပင်းထောင်ပါပြပင်းထောင်လာနော်ဗပြင်းထောင်လာတာပဲအဲ့လားမိုးရောင်များကဗပြင်းထောင်လာပုတ်ကလေးပုတ်ကလေးအာဗပြင်းထောင်လာလေးပဲအဲ့လိုပဲတဲ့ဒေါသကဲသဘောကကြက်နဲ့နဲ့ခက်ထန်နေကြက်နဲ့နဲ့ခက်ထန်နေအဲ့လားပုတ်ကခံလိုက်ရတယ်အဲ့လားမွေဟောက်ဗမာပဲတဲ့ဒီခါလဲထောင်ကြွလာတာအဲ့တော့ဒေါသဖြစ်တဲ့ပုဂ္ဂိုလ်တယောက်ကိုတကကြီးတကမကြီးဘေးကနေပြီးတော့ခုနလိုပေါ့အဲသို့မဟုတ်ဒေါသကြီးတဲ့ပုဂ္ဂိုလ်တယောက်ကိုမခံနိုင်အောင်စကလုံးတစ်လုံးသုံးလိုက်မယ်သို့မဟုတ်အပြောစုအမူအရာတစ်ခုခုနဲ့ တခါလေကြုံတွေ့လိုက်လိုက်လို့ရှိရင်အဲ့ဒေါသဖြစ်တဲ့ပုဂ္ဂိုလ်ကထောင်းကလေးဆိုဒေါသကထွက်မသွားဘူးလားထွက်သွားပါတယ်ဖေ။ထွက်သွားတာထိနိုင်သိနိုင်သေးလားမထိနိုင်တော့ပါဘူးဖေ။မထိနိုင်တော့ဘူး။အဲတခါကြီးတခါမကြီးဂုခေကာလကတော့သူတို့ဒီဟိုတခါကြီးပြောပြောနေပါစစ်နတ်လို့ခေါ်မလားအဲ့လိုမျိုး short flin လေးတွေအဲ့ဒါတင်းနေထားကြတော့တခါလေးမှာဦးဇင်းတို့အဲ့ဒီအင်္ဂလိပ်စာဟိုနားထောင်တဲ့အခါကျအဲ့မှာဘာသွားတွေတချို့နာမည်ကြီးတဲ့ပုံကိုယ်တွေကိုအဲ့ဒေါသဖြစ်စီတတ်တဲ့အရာနဲ့စမ်းတာ စားတဲ့အခါကျတော့တချို့နည်းနည်းရင့်ကျက်တဲ့ပုံကိုဆိုဟုတ်လားထိန်းထိန်းသိမ်းသိမ်းလေးတော်တော်ကိုရှိတာဒါပေမဲ့အဲတော်တော်ထိန်းထားတဲ့ပုံကိုတော့မှတခါလေးနောက်ဆုံးရောက်လာတဲ့အခါကျဘာဖြစ်သွားတော့မထိန်းနိုင်တော့ပဲပောက်ကွဲသွားတာမထိန်းနိုင်တော့မထိန်းနိုင်တော့ပောက်ကွဲသွားတာပဲเนาะအဲ့ဒါလေးတွေဦးဇင်းတို့ကြည့်ရတဲ့အခါကျတော့ဒီအဘိဓမ္မာသဘောလေးနဲ့ပေါ့ဆက်စပ်ပြီးကြည့်တဲ့အခါကျတော်တော်သဘောကျစရာလဲကောင်းပါတယ်။အော်တိတ်ပြီးတော့ဒီဘုရားဟောခဲ့တဲ့တရားတွေဒီပါဠိတော်ထာဂရမှာရေးခဲ့တာတွေဒီတိတ်ပြီးတော့မှန်တာပဲလို့ဒီလို ဒါဦးဇင်းတို့ဒကာကြီးဒကာမကြီးတွေဟိုပြီးခဲ့တဲ့ညကပဲဦးဇင်းနဲ့ကြည်လိုက်တာပါ။ဘာကြည်လိုက်တုံးဆိုတဲ့အခါကျတော့အဲအင်္ဂလိပ်စာသူကစကားပြောရင်းနဲ့အဲ့မှာဘာပါတော့ဆိုတော့ဒီနာမည်ကြီးတဲ့အဲ့ဒါအဲဒီဟိုပုံကူတယောက်ပေါ့လေသူကဟိုဘောလုံးသမားဖြစ်ပုံရတယ်။အဲ့ဒါအဲ့အမေရိကမှာသူ့ကိုခေါ်ပြီးတော့ချီကာဂိုမှာတင်တယ်။အဲ့သူ့ရဲ့ရုပ်ထုသူ့ရဲ့ရုပ်ထုကိုပြတာ။သူကသိပြီနာမည်ကြီးတွေ အဲ့ဒါသူ့ရုပ်ထုကိုပြကသူ့ရုပ်ထုကြီးကသူနဲ့မတူဘူးဖြစ်နေတာတဲ့ဘယ်လိုဖြစ်နေတာသူနဲ့ရုပ်ထုကမတူဘူးဖြစ်နေပါတယ်ဖြစ်မတူဘူးမတူမတူတော့လဲတက်တက်သူကသူဒီမှာသူကတက်တက်ကိုသူကဟိုမတူတဲ့ဟာကြီးပေါ့နော်သူနဲ့ဘလို့မှမတူတဲ့အရာဝတ္ထုပေါ့အဲဒါကလည်းသူကမျက်နှာကဥမာလှရင်လှမှာပေါ့ဟိုကမျက်နှာကြီးကလည်းမလှအောင် သူလက်တန်ခြေတန်ကကြည်ကောင်ရှူကောင်ဟိုကလက်တန်ကြီးတွေရှည်ကြီးတွေခြေတန်ကြီးတွေအရှည်ကြီးတွေအဲ့လိုတွေရှောက်ပြီးတော့လှုပ်ထလာပေါ့နော်နောက်ကအဲ့ဘောလုံးသမားဆိုတော့ဘောလုံးကန်တော့မဲ့ပုံဆိုတော့ခြေထောက်ရွေးနေတဲ့အခါမှာနောက်ကကြည့်လို့ရှိရင်ခုနသူ့ဒီတင်မတို့ဘာလို့လဲတော်တော်ကြီးကိုကြည့်မကောင်းလှုပ်ထလာပေါ့အဲ့လိုကြီးလှုပ်ထတော့သူ့ကိုတခါတည်း surprise လုပ်တယ်ဆိုသူ့ကိုပြတယ်သူကအဲ့ဒါကိုလိုက်ကြည့်တယ်လိုက်ကြည့်တဲ့အခါကျတော့သူကဒါမဲ့နည်းနည်းလေးရင့်ကျက်တဲ့ပုံရပါတယ်အဲ့ဒီဟိုဒီဘောလုံးသမားကအဲ့တော့သူကမပေါက်ကွဲဘူးဒီဗီဒီယိုကင်မရာတွေသူ့ကိုအများကြီးရိုက်တာရိုက်တာတဲ့အခါကျတော့အဲသူကမပေါက်ကွဲဘူးသူကထိမ့်ပြီးတော့ပြောတယ် အာဒါဟာမတူဘူးပေါ့နော်အဲဒါဒီဟာဒီလိုကဒီလက်ကဘလို့ဖြစ်နေတယ်ခြေထောက်ကဘလို့ဖြစ်နေတယ်သတိရပြင် तू ကပြည့်ပြည့်ပဲ तू ကတော်တော်ယဉ်ကျေးနေပြောတယ်အဲ့ဘေးကရိုက်ထားတဲ့လူကလည်းပဲဒီကိုရမှာ तू ကကင်မရာတုံးနေ तू ကတက်တက်ပြောနေတာအာ तू တော်တော်ထိနိုင်တယ်မပေါက်ကွဲဘူးပေါ့နော်ဒါတော့ပြင်တာ तू မပေါက်ကွဲဘူးပေါ့အဲ့နဲ့ तू ကလှဲ့လှဲ့လှဲ့လှဲ့ဆိုနောက်ဆုံးကျတော့ तू ကအဲ့ဒါတော်လေးကိုတင်နေမှုမှုယဉ်ကျေးနေ तू ကပြောပါတယ်ဒါဟုတ်တဲ့ငါ့ရဲ့သားသမီးတွေငါ့ရဲ့ဇနီးများတွေဒီပုံကြီးကိုမြင်ရင်သူတို့ဘလို့မှခံစားနိုင်မှာမဟုတ်ဘူး အဲကြောင့်မလို့ဒီပုံကြီးကိုမထားသိဘူးလို့သူကပြောတယ်ပြောပြီးနောက်မှညာသူကဘလို့မှသူမထိမ့်သိမ့်နိုင်တဲ့အခါသူကပြောတယ်ဒီဟွာတွေကိုရိုက်ကူးရေးတွေကိုသူကခဏဟိုရက်ပေးပါဗောနော်ရိုက်ကူးရေးတွေရိုက်ပေးပါဆိုတော့လေအကုန်လုံးရက်ပေးလိုက်တာဗောဒါမဲ့ဒီသူ့ကိုဒီဟိုဟာတက်တက်ဟိုဟာလောက်ထားတဲ့ဒီကင်မရာတစ်လုံးတော့သူကဖွင့်ထားတာအဲ့မှသူကဘာပြောဆိုတော့ဒါကြီးတို့တခါလဲတွန်းလှန်ပြီးတော့ဖြိုခိုင်းလိုက်တာဒီဒီရုပ်တွေကိုသူဘလို့မှမထိန်နိုင်တော့အဲ့နောက်ကဒီပြောနေတဲ့လူကလည်းဟာသွားပြီသူသူဘလို့မှမရတော့ဘူးသူ့နာမည်ကဟိုဟာတင်နေ အဲဒေးဗစ်ဘက်ခံအဲဟုတ်တယ်ထင်တယ်နာမည်ကြီးတယ်ဒေးဗစ်ဘက်ခံထင်တယ်အဲ့ဒါအဲ့ဒါသူကဘလို့မှမရတော့ဘူးဆိုတော့သူအဲ့နဲ့နောက်တော့ဘာလို့လဲဆိုတော့ကားလေးတစ်စီးအဲ့ဒီပစ္စည်းတွေကိုထိုးကော်တယ်ကားတယ်အဲ့ကယူခိုင်းပြီးအဲ့ကနဲ့တကားထိုးလဲပြက်တာအဲ့ဒါယူဆိုလို့ပြောချင်တာကဘလို့မှသူကတီးမခံနိုင်တဲ့အခါမှာပြောသူတို့ဟိုဟိုဒေါသငယ်သဘောကိုပြောချင်တာပါဒီနေရာမှာအဲတကားလဲဒေါသတကယ်ဖြစ်လာပြီဆိုတကားကြီးဒီကမကြီးထိမ့်သိမ့်နိုင်သလား မထိမ့်သိမ့်နိုင်တော့ပါဘူးခင်ဗျာထိမ့်သိမ့်နိုင်တော့ဒါပေမဲ့တော်တော်ရင့်ကျက်တဲ့ပုံကူဆိုခုနပြောဆိုဒါဆိုတော်တော်ရင့်ကျက်တဲ့ပုံကူဆိုတော့တော်တော်တိမ်တိမ်မွေ့မွေ့နဲ့တော့ပြောတာနောက်ဆုံးဒီရိုက်ကူးရေးတွေဘာမှမရှိတော့ဘူးလဲဆိုတော့သူကပေါက်ကွဲတာအဲ့ကြမှာသူအဲ့ရိုက်ထားတဲ့လူကသူကသူကတကယ်ရုပ်ထုအစ်စ်ပေါ်လေဒါတကယ်သူနဲ့တော်တော်တူတယ်ကောင်းကောင်းမွန်ရုပ်ထုကူစီကိုသွားပြတော့မှအဲ့ကြမှာသူကစိတ်ပြေးသွားတာပေါ့ပြောချင်တာကဒီနေရာမှာဒေါသငယ်သဘောကတခါကြီးဒီကမှာကြီးတကယ်ဒေါသဖြစ်လာပြီဆိုရင်ဖုံးကွယ်လို့လည်းမရတော့ဘူးအဲ့ဒါမွေဟော က်လိုပဲမူရောက်ပေါ်မှာပဲတုံးနဲ့ရိုက်လိုက်လို့ရေထောင်းလည်းပဲအဲ့ဒါထွက်လာတာအဲ့တော့ဒီကလေးမှာအဲ့ဒါမျိုးလေးတွေဟိုကြည့်ရတဲ့အခါမှာလည်းဩဘုရားဟောတဲ့တရားတွေကပို့ပို့ပြီးတော့ဟိုဒီဘုရားရှင်နဲ့တကွာတရားတော်တွေပေါ်မှာပို့ပို့ပြီးတော့သဒ္ဓါတရားတိုးတာပေါ့လေကဲထားအဲ့ဒါဒေါသကဲသဘောပြီးတဲ့အခါကျတော့ဒေါသကတိကွဲ့သဘောလက္ခဏာခုနစန္ဒိကလက္ခဏာဘဟတာတိတောဝိယအဲ့ဒါပုတ်ခတ်ရတဲ့အစိတ်ရှိတယ်မွေကဲ့သို့ပဲတဲ့နောက်တစ်ခုသူ့ရဲ့လုပ်ငန်းကိစ္စကိုသွားမယ် ဝိတပနာရတောဝိတပနာရတောဝိတနိဝိတနိပါတော်ဝိယာတဲ့ဟောသူကဒါလုပ်ငန်းကိစ္စပေါ့လုပ်ငန်းကိစ္စကဘာပြောလို့ဆိုတော့အစိတ်တက်တဲ့အစိတ်တက်တကယ်သူတဲ့မိမိကိုယ်ကိုဖောက်ပြန်တုံလှုပ်စေတာတဲ့အဲ့တော့ဒကာကြီးတွေဒကာမကြီးတွေအဲ့ဒါဝိတပနာရတောအတိတနိပါတော်ဝိယဝိနော်ဝိတနိပါတော်ဝိယဒီကတိဖြစ်သွားတယ်ဝိနော် မနေ့အကြည့်တော့မှန်လိုက်တယ်ထင်တယ်အဝိသနိပါတော်ဝိယအဝိသနိပါတော်ဝိယအဲ့တော့ဘာပြောတာတော့ဆိုတဲ့အခါကျတော့အဲ့ဒါအစိတ်တက်တယ်အစိတ်တက်ခံရလိုက်သလိုပဲတဲ့မွေစိတ်တက်လို့ရှိရင်တခါလဲလူဟာဖောက်ပြန်သွားတာလေအဲ့တော့တခါကြီးဒီမိတ်တဲ့ပုံသေးလိမ့်မယ်မွေစိတ်တက်လို့ရှိရင်ဖောက်ပြန်သွားတာအဲ့လိုပဲတဲ့ဒေါသဖြစ်လာပြီဆိုရင်တခါလဲပဂရိအခြေအနေကနေဖောက်ပြန်သွားတာဒါဒေါသကဒါဟိုသူ့ရဲ့ကိုယ်ပိုင်ပေါ့လုပ်ငန်းကိစ္စနောက်တစ်ခုကတော့သူက အတနောနေအတနောနေတယဒဟနရတောဝါအတနောနေတယဒဟနရတောဝါဒါဝဂီဝိယတဲ့ဟောအဲ့ဒါပါတော့မိမိကိုယ်ကိုလည်းပဲတဲ့အဲ့ဒါသူကအာဖြက်စီးတာမိမိရဲ့မိယာကိုပေါ့မိမိရဲ့မိယာကို ဖြက်စီးတယ်အဲတောမီကဲ့သို့ပဲတောမီဒီတောထဲမှာဖြစ်တာပဲဒါပေမဲ့အဲတောထဲမှာဖြစ်တဲ့တောမီက အဲ့တရောလုံးကိုဖြည့်ဆည်းပြလိုက်ဒါလိုပဲအတနောအနိတ္တယဒဟနာရတောဆိုတော့အဲ့အတနောမိမိကမှီရာပေါ့ဒီဒေါသကမှီရာဒီဟရိယဝတ္ထုနဲ့တကွာပေါ့ဒေါသနဲ့မှီရာပေါ့ဟရိယဝတ္ထုကိုသူကဖြည့်ဆည်းပြတယ်ဆိုတာမိမိနဲ့မှီရာဝတ္ထုကိုပါဖြည့်ဆည်းပြတယ်အာဒေါသကကိုယ်ပိုင်လုပ်ငန်းကိစ္စဟရိယဝတ္ထုဆိုတော့တကယ်တော့ကိုစိတ်ကိုပေါ့ကိုစိတ်ကိုစိတ်နှစ်ပါးကိုပြင်းစွာလောင်ကျွမ်းပစ်တယ်ဒေါမိကဲ့သို့ပဲတဲ့အဲ့ဒါဒေါသက လုပ်ငန်းကိစ္စပြီးတဲ့အခါကျတော့နောက်တစ်ခုကတော့သူ့ကိုဒေါသတရားကိုညံနဲ့ဆင်ញင်နေသူတော်ကောင်းတယောက်ကယောဂီသူတော်ကောင်းတယောက်ကဒေါသတရားကိုညံနဲ့ဆင်ញင်တဲ့အခါကျတော့ဘာသွားတွေ့တုံဆိုတဲ့အခါကျတော့ဒုဒ္ဒနာပစ္စုပ္ပတ္ထာနောဟောဒုဒ္ဒနာပစ္စုပ္ပတ္ထာနောတဲ့ဒုဒ္ဒနာပစ္စုပ္ပတ္ထာနောဆိုတာဖြစ်စည်းခြင်းသဘောတရားလို့ညံမှာရှိရှိထင်လာတယ်ဘယ်လိုထင်တာလဲဆိုတော့ဒုဒ္ဒနာပစ္စုပ္ပတ္ထာနောဒုဒ္ဒနာဆိုတော့ဒုဒ္ဒနာကဒုဒ္ဒနာဖြစ်မတဒ္ဒနာဖြစ်ဒုဒ္ဒနာ ပြစ္စုပ္ပထာနောသူ့တော်တော်နောက်ထပ်တပုတ်ရှိနိုင်သေးတာပေါ့ဒုသနလို့လည်းရှိနိုင်တယ်တဲ့ဒုသနပြစ္စုပ္ပထာနောဒါကတော့တူတူပါပဲနောက်တကလတ္တောကာသောဝိယာလတ္တောကာသောဝိယာအာတပတ်တော်လတ္တောကာသောဝိယာတပတ်တော်ဆိုတာဘာပြောတာတုံးဆိုတဲ့အခါကျတော့ဒီဒေါသကိုဆင်ခြင်တဲ့ပုဂ္ဂိုလ်တယောက်ဒီတဲ့အဲ့ဒါအကိုစိတ်နှစ်ပါးကိုတနည်းအားဖြင့်မိမိသူတစ်ပါးနှစ်ဦးသား၏အကျိုးစီးပွားကိုဖျက်ဆီးတတ်တဲ့သဘောတရား လို့ဒီလိုညံထဲမှာထင်လာတယ်အဲ့လိုညံထဲမှာထင်လာတဲ့အခါဘလောက်တိထင်လာလဲဆိုဥမာနဲ့ပြောမယ်ဆိုလို့ရှိရင်အခွင့်အရေးရသွားတဲ့ရန်သူတယောက်လိုပဲတဲ့အဲ့လိုအခွင့်လန်းရသွားတဲ့ရန်သူတယောက်ဒီအချိန်မီမိမိကိုဖျက်ဆီးနိုင်တယ်အဲ့လိုပဲဒေါသကိုခါတဲ့ညနေမှာဆင်ញင်လိုက်လို့ရင်ဒေါသကိုညနေမှာထင်လာတာကဩမိမိတို့တစ်ပါးနှစ်ဦးသားတို့ကို ကိုစိတ်နှစ်ပါးကိုဖျက်ဆီးတတ်တဲ့သဘောတရားပဲအခွင့်အရေးရသွားတဲ့ရန်သူတယောက်လိုပဲလို့အဲ့လိုမျိုးညနေမှာထင်လာတာတဲ့ အဲ့တော့ဒကာကြီးတွေဒကာမကြီးတွေဒေါသကိုအဲ့လိုမိမိကိုဒုက္ခပေးစေနိုင်တော့အခွင့်အရေးရသွားတဲ့ရန်သူတယောက်ကဲ့သို့မိမိတို့ကညနေမှာဆင်ញင်နိုင်ခဲ့ရင်ဒါဒေါသတရားကိုလည်းမိမိတို့ကဒါပေရှားနိုင်ရေးအတွက်ကြိုးစားမဲ့ဝရိယတက်တွေပို့ပို့ပြီးတော့ပေါ်လာမှာပေါ့ကဲဒါအဲ့တော့ဒေါသကိုဆင်ញင်တဲ့ပုဂ္ဂိုလ်ကဒါကြောင့်မလို့အဲမိမိဒုရဘနှစ်ဦးသားတို့ကိုဖြည့်ဆည်းတတ်တဲ့အခွင့်အရေးရသွားတဲ့ရန်သူကဲ့သို့ဒါညံထဲမှာထင်လာမယ်အဲ့ဒီသဘောလေးကိုဆင်ခြင်ပြီးတော့လေတခါတည်းတကယ် ရှုတဲ့အခါမှာဒုဒ္ဒနာပစ္စုပ္ပတ္ထာနောဒီလိုလေးဆင်ញင်ရတယ်နောက်တစ်ခုကတော့ဗာလဲဆိုတော့အာဂါဒဝိတုပရတ္ထာနောတဲ့သူကနီးစွာသောအကြောင်းကြောင့်အာဂါဒဝိတုပရတ္ထာနောအာဂါဒဒီတရားပေါ့အာဂါဒကိုဖြစ်စေတဲ့အညိုအတိအာဂါဒတွေကိုဖြစ်စေတဲ့တရားပေါ့အဲ့ဒီတရားတွေကဲ့သို့ အဲ့တရားတွေဒီနီးစွာသောအကြောင်းပဲအာဂါဒဝတ္ထုတွေဒီနီးစွာသောအကြောင်းအဲ့တော့ဒီနေရာမှာတော့ခက်တူတူပြောကြရအောင်အချိန်လေးကလည်းလင်းတော့အာဂါဒဝတ္ထုပေါ့အာဂါဒဝတ္ထုကဦးဇင်းတို့၁၀ပါးရှိတယ်အဲ့တော့နံပါတ်၁ကဘာလဲဆိုတဲ့အခါကျတော့မိမိအကျိုးစီးပွားကိုရှေ့ကပြုခဲ့တယ်အဲ့ဒါအာဂါဒဝတ္ထုတစ်ပါးပဲအဲမိမိရဲ့အကျိုးစီးပွားကိုရှေ့ကပြုခဲ့တယ်ဆိုပြီးအဲ့ပုဂ္ဂိုလ်ပေါ်မှာအာဂါဒအညွတ်တွေထားတာပဲနောက်တစ်ခါမိမိရဲ့အကျိုးစီးပွားမှန်ကိုယခုပြုနေတယ်ယခုဒါပြုနေတယ်ဆိုပြီးတော့လည်းအညိုးဒေးထားတယ် အော်နောက်တကမိမိရဲ့အကျိုးစီးပွားမယ်ကို နောင်အခါပြုတ်လာလိမ့်မယ်ဆိုပြီးတော့လည်းပဲအဲ့ပုဂ္ဂိုလ်ပေါ်မှာအညိုးဒေထားတယ်အဲ့ဒါအာဃာတဝတ္ထုပဲအဲ့တော့ဦးဇင်းတို့ပြန်ပြောမယ်ဆို၃ခုရှိတာပေါ့မိမိနဲ့ပတ်သက်ပြီးမိမိရဲ့အကျိုးစီးပွားကိုရှေ့ကပြုတ်ခဲ့ဘူးတယ်နောက်တကမိမိရဲ့အကျိုးစီးပွားကိုအခုပြုတ်နေတယ်နောက်တကမိမိရဲ့အကျိုးစီးပွားကို နောင်ပြုတ်လာလိမ့်မယ်ဆိုပြီးအဲ့၃မျိုးကိုနဲ့ဆက်ပြီးတော့၃မျိုးပေါ့အဲ့ဒါအညိုးဒေထားတယ်ဟောနောက်တကကိုချစ်ခင်နှစ်သက်ရတဲ့ပုံကိုယ်တွေနဲ့ဆက်ပြီးတော့လေအဲ့လို၃မျိုးပဲ မိမိချစ်ခင်နှစ်သက်ရတဲ့ပုဂ္ဂိုလ်ရဲ့အကျိုးစီးပွားကိုရှေ့ကပြုခဲ့ဘူးတယ်ဆိုတော့အဲ့ပုဂ္ဂိုလ်ပေါ်မှာအညိုတေးထားတယ်အာဃာတ။အော်နောက်တကမိမိချစ်ခင်နှစ်သက်တဲ့ပုဂ္ဂိုလ်ရဲ့အကျိုးစီးပွားကိုအခုပြုနေရဆိုရင်အဲ့ပုဂ္ဂိုလ်ပေါ်မှာအညိုတေးထားတယ်။နောက်တကမိမိချစ်ခင်နှစ်သက်ရတဲ့ပုဂ္ဂိုလ်ရဲ့အကျိုးစီးပွားမှာကိုနောင်ခါမှာပြုလာလိမ့်မယ်ဆိုပြီးတော့လည်းပဲအညိုတေးထားတယ်ဒါအာဃာတဖြစ်စီတယ်အာဃာတဝတ္ထုဒါမိမိနဲ့ဆက်လို့၃ပါမိမိချစ်ခင်နှစ်သက်တဲ့ပုဂ္ဂိုလ်တွေနဲ့ဆက်လို့၃ပါဆိုတော့၆ပါဟောနောက်တကမိမိမုံတဲ့ပုဂ္ဂိုလ် မိမိမုန်းတဲ့ပုဂ္ဂိုလ်နဲ့ဆက်ပြီးတော့လည်းသုံးပါတယ်။ဘာလဲဆိုတော့မိမိမုန်းတဲ့မိမိနဲ့ရံဘက်ဖြစ်တဲ့ပုဂ္ဂိုလ်တယောက်ရဲ့အကျိုးစီးပွားကိုပြုတ်နေတယ်။ရှေ့ကပြုတ်ခဲ့ဘူးတယ်ဆိုပြီးတော့လည်းညှို့တိထားတတ်တယ်။နောက်မိမိကနမိမိကရံသူပဲထားပါတော့မိမိမုန်းနေတဲ့မိမိရံသူပုဂ္ဂိုလ်ရဲ့အကျိုးစီးပွားကိုအခုပြုတ်နေတယ်ဆိုပြီးတော့လည်းအညှို့တိထားတတ်တယ်။နောက်တစ်ခါမိမိကနမုန်းနေတဲ့မိမိရံသူရဲ့အကျိုးစီးပွားကိုနောက်အခါမှာပြုတ်လာလိမ့်မယ်ဆိုပြီးတော့လည်း အညိုးတွေထားတတ်တယ်ဆိုပြီးတော့အာကာရဝတ္ထုကမိမိနဲ့ဆက်လို့၃ပါမိမိချစ်ခင်နှစ်သက်တဲ့ပုဂ္ဂိုလ်တွေနဲ့ဆက်လို့၃ပါမိမိမုံနဲ့မိမိရန်သူနဲ့ဆက်လို့၃ပါဆိုစုစုပေါင်းဘယ်လောက်ဖြစ်သွားတကကြီး၉ပါဘယ်နှပါတယ်တော့၉ပါပါဖေ။၉ပါနောက်တစ်ခုရှိသေးတယ်အထာကတော့အထာနာကောပါတဲ့အရာမဟုတ်ဒီမှာအမျက်ထွက်ခြင်းတဲ့ဗါတဲ့တော့အရာမဟုတ်ဒီမှာအမျက်ထွက်ခြင်းပါဖေ။ အရာမဟုတ်ဒီမှာကြောင့်အမျက်ထွက်ခြင်းတော့ခုနလိုပေါ့ဆိုကြပါစို့မိမိရဲ့အကျိုးစီးပွားမဲ့ကိုမပြုလို့ဒါဟိုအညိုတေးထားတဲ့ဒေါသထွက်တယ်ဆိုရင်တော့ဒါကအကြောင်းဟုတ်တဲ့နေရာမှာဒေါသဖြစ်တာပေါ့သို့တော့တခါလေးမှာဘာအကြောင်းမှမဟုတ်ဘဲနဲ့မိမိနဲ့လည်းမဆက်ရှက်မိမိချစ်ခင်နှစ်သက်တဲ့ပုံကိုယ်တွေနဲ့လည်းမဆက်ရှက်မိမိမလိုမကြတဲ့ကာမုန်းတီးတဲ့ပုံကိုယ်တွေနဲ့မဆက်ရှက်ဘဲနဲ့ဘာအကြောင်းမှမရှိဘဲနဲ့အကြောင်းအရာမမေရရမရှိဘဲနဲ့ဒေါသဖြစ်တာမျိုးရောမရှိတတ်ဘူးလားရှိတတ်ပါတယ်ဖေဟာ ရှိတတ်တယ်ဦးဇင်းတို့ထာဂရတော့ဘာပြောလဲဆိုတော့ဒေယောဟောတိတ်တတိဟောမိုးကအရမ်းရွာတယ်မိုးအရမ်းရွာလို့လဲစိတ်တူတာတဲ့ဟုတ်လားအဲ့ဒါတကယ်ကြီးတကယ်မကြီးကိုယ်နဲ့လည်းမဆိုင်ဘူးကိုချစ်ခင်နေတတ်တဲ့ပုံကိုယ်တွေနဲ့မဆိုင်ဘူးကိုမုန်းတဲ့ပုံကိုယ်လည်းမသူကသူမိုးရွာတာပဲဒါပေမဲ့အဲ့မိုးရွာတာကိုဘာဖြစ်နေရတော့ဒေါသတွေထွက်နေပါတယ်ဗျာဒေါသတွေထွက်တာပဲဟောနောက်တကဒါကြတော့အထာနာကောပါအကြောင်းမဟုတ်တဲ့နေရာမှာသွားပြီးတော့ဒေါသထွက်တာပဲနောက်တကမိုးမရွာပြန်တော့လဲဒေါသထွက်တယ်တဲ့ နောက်ကနေပူတွေနေပူရင်လည်းဒေါသထွက်တာပဲနေမပူပြန်တော့လေဒေါသထွက်တာပဲအဲ့တော့တခါလေးကျတော့နောက်တခါလေတိုက်တယ်ငါလေရမ်းတိုက်ပြန်တော့လေဒေါသကထွက်တယ်အာလေကမတိုက်ပြန်တော့လေဒေါသကထွက်တယ်ဟောနောက်တစ်ခုကျတော့လေအာဦးဇင်းတို့ဇာထဲမှာတော့ဘောဓိရွက်တွေဟာ တန်ရှင်းရေးလုပ်ဖို့မနိုင်အောင်ပေါ့ body body ပင်ဆိုကြပါစို့ body ပင်မှာဟိုဝေယဝဇ္ဇလုပ်နေတဲ့ပုံကိုတယောက်နေတယ်မျက်စိလဲနေတယ်ပဲဆိုကြပါစို့ body ရတပြကြွေကကြွေကကြာနေတဲ့ခါကျတပြက်ကြီးကလဲလို့မနိုင်ဘူးအဲ့ဒါဆိုလည်းပဲလို့လို့ဘာဖြစ်နေတာတော့အဲ့ body ပင်ကိုဒေါသထွက်နေတာပဲဟုတ်လားအဲ့ဒါဒီကကြီးဒီကမကြီးတွေအဲ့ဒါအကြောင်းဟုတ်တဲ့နေရာမှာဒေါသထွက်တာဟုတ်လားမဟုတ်ပါဘူးခင်ဗျာမဟုတ်ဘူးเนาะရှိသေးတယ်လေနောက်တခါတခါလေဦးဇင်းတို့တရားတော်ဇာတိရတော်ရဟန်းတန်ခါနေနေနေတဲ့ဟာပို့ပြောတယ်သင်္ကန်းဝတ်လို့မရတော့အောင်လေကတိုက်နေတာ ဆိုကြပါစို့ရတဲ့ရော်တဲ့မှာသင်္ကန်းကယုံတော့မတော့သင်္ကန်းကိုဆွဲသိမ်းဟာလေကတိုက်လိုက်လွင့်သွားလိုက်ဆွဲသိမ်းလိုက်လေကတိုက်လိုက်လွင့်သွားလိုက်အဲ့လားလည်းပဲတခါစိတ်ကဘာဖြစ်နေပြန်နော်ဒေါသတွေထွက်ပါတယ်ခင်ဗျာဒေါသတွေတွက်နေကြအဲ့လိုပေါ့စသည်အပြင်ဒါတွေဒီတခါကြီးတခါမကြီးတကယ်အကြောင်းဟုတ်တဲ့နေရာမှာလားဆိုတော့မဟုတ်ဘူးဒါဒေါသထွက်တဲ့နေရာမဟုတ်တဲ့နေရာမှာဘာဖြစ်နေရတော့ဒေါသထွက်မိနေတာပါဗျာဒေါသထွက်အဲ့ဒါကိုတော့အဋ္ဌာဏကောပါလို့ခေါ်တယ်အဲ့လိုအာဃာတဝတ္ထုပေါ့ကိုယ်ဝတ္တနည်းအပြင်၁၀ပါးရှိတာပေါ့ အဲအာကာရဝတ္ထု9ပါးတနည်းအားဖြင့်10ပါးတည်တော့တဲ့အဲ့ဒါဒေါသကနီးစွာသောအကြောင်းပဲဘာကနီးစွာသောအကြောင်းဒေါသဤနီးစွာသောအကြောင်းပါဗျာဒေါသရဲ့နီးစွာသောအကြောင်းလို့အဲ့လိုနားလည်ပြီးအဲ့အာကာရဝတ္ထု16ပါးပေါ့တနည်းအားဖြင့်10ပါးကိုမိမိတို့ကအဲ့ဒါတကားလေးဒေါသဖြစ်စီတဲ့အကြောင်းတရားလို့ဆင်ញင်နိုင်ခဲ့ရင်အဲ့ဒါဒေါသအဖြစ်နေတာပေါ့ကိုယ်တဏ္ဍာမှာအော်နောက်တစ်ခုကတော့ဒေါသကို အဲ့လိုမျိုးဗရဒ္ဒန်နီးစွာသောအကြောင်းအနေနဲ့သိပြီးတဲ့အခါကျဒေါသကိုအောက်ဆုံးလေးမှာတခါတည်းဟိုဘာပြောထားဆုံးဆိုတော့ဝိတန်တထာပုတိမုဒ္ဒဝိယာတဲ့ဝိတန်တထာဝိတတန်တထာဝိတဆိုတာကအစိတ်ပဲတန်တတဆိုတော့ယောနောနေတဲ့ပုတိမုဒ္ဒဆိုတော့ကျင်ငယ်ကဲ့သို့ပဲတဲ့အဲ့တော့ဝိတံဝိတတန်တထာပုတိမုဒ္ဒဝိယာတဲ့အဲ့ဒါအစိတ်ကျင်ငယ်တဲ့ အဲ့တော့စိတ်နဲ့ယောနောနေတဲ့ကျင်ငယ်ဆိုတော့ဒကာကြီးတွေဒကာမကြီးတွေစဉ်းစားကြည့်ပေါ့ကျင်ငယ်ပုတ်ကသူ့ပကတိကိုကယွန်ရှာဆက်ဆုပ်စရာမကောင်းဘူးလားကောင်းပါတယ်ဗျာပကတိကိုကယွန်ရှာဆက်ဆုပ်စရာကောင်းတယ်ဒီကျင်ငယ်ပုတ်ကြီးပေါ့အဲ့ကျင်ငယ်ပုတ်ကိုဒကာလည်းအစိမ့်နဲ့ပါယောနေပြီဆိုရင်တော့ဒကာကြီးဒကာမကြီးတွေဘာသုံးရဘာမှသုံးလို့မရပါဘူးဗျာဘာမှသုံးလို့မရတော့ဘူးတဲ့အင်မတန်ဆက်ဆုပ်ယွန်ရှာပွဲကောင်းတယ်တဲ့ အဲအဲ့သဘောပဲဒီဒေါသတရားဒီအဲ့တတ္တဝတဝုတယောက်တဏ္ဍာမှာဖြစ်ပြီးဆိုရင်ဘာမှအကျိုးမရှိတော့ဘူးအဲ့ဒေါသကိန်းအောင်ရာပုဂ္ဂိုလ်တွေလည်းတခါတည်းဘာအကျိုးစီးပွားမှမဖြစ်သလိုအဲ့ဒီဒေါသကိန်းအောင်သွားတဲ့ပုဂ္ဂိုလ်နဲ့ဆက်ဆက်နေတဲ့ပတ်ဝန်းကျင်အတွက်လည်းဘာအကျိုးတရားမှမဖြစ်ထုံးတော့ဘူးဒါကြောင့်မို့လို့အစိမ့်နဲ့ရောနှောနေတဲ့အဲ့ဒါကျင်ငယ်ဖို့ရေကဲ့သို့ပဲတဲ့ဒေါသကိုမှတ်ယူရမယ်ကဲကောင်းပြီအဲ့တော့ဒေါသကိုထိုကဲ့သို့အဲ့ဒါ မြန်မာလိုလေးအဓိပ္ပာယ်ကိုနားလေလေရနဲ့ပါဠိလိုလေးဆင်ခြင်မယ်ဆိုရင်ဒေါသောဟောဝိသဗနာရတောဒေါသောဇန္တိကလက္ခဏောပဟတာဒေါသောဇန္တိကလက္ခဏောပဟတာတိတိဝီသောဝိယာဟောနောက်တကားရတ္တကိုဆင်ခြင်မယ်ဆိုရင်ဝိသဗနာရတောဝိတဏိပါတော်ဝိယာတစ်ချက်သို့မဟုတ်လို့ရှိရင်အတနောနိတယဒဟနာရတောဝါဒါဝကိဝိယအဲ့တော့ခတ်တူတူလေးအဘောဟာဆင်ခြင်နေရတာပေါ့ ဝိတဗနာရတောဝိတနိပါတော်ဝိယာဒါလေးဆင်ခြင်လိုက်တယ်ရတယ်အဲပြီးတဲ့အခါကျတော့သူကပြစ္စုပ္ပထန်ကျတော့ဒုဒနာပြစ္စုပ္ပထန်နောဒါဆိုရပြီနောက်ကအတိပ္ပယ်လေးဆက်ချင်တော့လတ္တကာတော်ဝိယတပတ်တော်ဒီလိုလေးဆင်ကြည့်နောက်တစ်ခါကျတော့အာဂါရဝိတုပရဒ္ဌာနောအာဂါရဝိတုဒီနိသွားသောအကြောင်းရှိတယ်ဒီလိုလေးဆင်ခြင်လိုက်လို့ရှိရင်ဒါဒေါသကလက္ခဏာလက်တာပြစ္စုပ္ပတံပရဒ္ဌံကိုမိမိရဲ့တမာရိတိဉာဏ်ပညာနဲ့ ကွဲကွဲပြားပြားထွင်းပေါက်ပြီးတော့သိမြင်ပြီလို့ဒါလိုပြောလို့ရတယ်ဒါဆိုရင်တဏှိကနာသမုဟကနာကိစ္စကနာတွေကိုလည်းမိမိတို့ကဖြိုနိုင်ပြီလို့ဒါလိုသဘောကျနှိမ့်ချိုက်ပြီးထိုကဲ့သို့သောနန္တရားတွေကိုအခုရောက်စေသင်္ခါရခန္ဓာမှာအကျုံးဝင်တဲ့ဒါမာနနဲ့ဒေါသတရားတွေကိုလည်းပဲလက္ခဏာရတ္တပြစ္စုပ္ပတ္ထပဋ္ဌာန် စိုက်သည့်တိုင်အောင်ကိုယ်တိုင်ကိုကိုယ်တိုင်ကိုစီကိုစီကြင်ကြံကြိုးကိုပွားများအထုတ်နိုင်ကြကုန်ရာတည်းသာဓုသာဓုသာဓုပါဖျား